ဒီနေ့ဟောဝေယတရားအဆက်ကတော့ဒီနေ့ဟောနေတဲ့သတိပဋ္ဌာန်ကဓမ္မာနုပါဒနာပိုင်းဓမ္မာနုပါဒနာ၅ပိုင်းနဲ့မှာလည်းပဲသစ္စာပိုင်းပေါ့လေရိယသစ္စာပိုင်းကအဲဒီဒါပဲဆက်ပြီးတော့ဟောရမယ်ကတမင်္စဘိကွေဒုက္ခအရိယသစ္စာဘိကွေယံတို့ ဒုက္ခအရိယသစ္စာရိယတော်သိရသောဆင်းရဲအစင်မှန်တရားဒီကရမင်းစပဲပါနိဟုမူကားဇာတိပိဒုက္ခံသရာပိဒုက္ခမရဏံပိဒုက္ခံသောကပရိဝဒုက္ခဒေါမနတုပယတာပိဒုက္ခအပိယိသံပယောဂောဒုက္ခပိယိဝေပယောဂောဒုက္ခ ယံပိသနာလဝတိတာမိဒုက္ခံသံခေတိနာပင်စုပါရနေခန္ဓာဒုက္ခဇာတိပိဘဝသည်ဖြစ်ရခြင်းသည်လေဒုက္ခဆင်းရဲပင်သည်ဘဝသည်ဖြစ်ရတာလေဆင်းရဲပဲတဲ့တည်းဟောပြီးသားတယ်နော်ဇရာပိအိုရခြင်းသည်လေဒုက္ခဆင်းရဲသည်အိုရတာလေဆင်းရဲပဲဒါတော့သဘောပေါက်ဟောလဲဟောပြီးပါ မရဏံပိသေရခြင်းသည်လေဒုက္ခံဆင်းရဲသည်ဒါကတော့အနံ့ကိုသင်ကြားပြီးရတာကြောက်ကြအကောင်းဆုံးပဲသူကတော့ကြောက်ကြတဲ့ကာထဲမှာဒီအကောင်းဆုံးပဲဘောဂပရိနိဗ္ဗာန်ဒုက္ခဓမ္မနာသုဘာယတာပိသို့ရင်ပူဆွေးရခြင်းငိုကြွေးရခြင်းကိုယ်ဆင်းရဲခြင်းစိတ်ဆင်းရဲခြင်းစိတ်နှလုံးဤပြင်းစွာ

စိတ်ထဲကစိတ်လုံးမသာမရတာတွေတဲ့စိတ်ဆင်းရဲတာတွေဒါကလည်းပဲမကောင်းဆုံးတရားတွေကပါပဲသူလည်းအဲစိတ်စိတ်ပြင်းစွာပင်ပန်းခြင်းဆင်းရဲတွေပဲဒါတွေဟောပြီးတာတွေပါအနေအပိယိအပိယိတံပယောဂဒုက္ခအပိယိမောဟသောအာယံဝတ္ထုပုဂ္ဂိုလ်တို့နှင့်မောဟသောပုဂ္ဂိုလ်အာယံဝတ္ထုတို့နှင့်

မတွေ့ခြင်းနဲ့အာယုံတွေနဲ့တွေ့ပြီးတော့နေရမမြင်ကျင်တာတွေမြင်ရမကြားကျင်တာတွေကြားရစသည်ချင်းပေါ်တယ်မလိုအပ်တဲ့အာယုံတွေနဲ့တွေ့ကြုံပြီးတော့နေရတာလည်းဆင်းရဲပါတယ်ချစ်ခင်အားတဲ့ပုဂ္ဂိုလ်တွေချစ်ခင်နဲ့တရားတဲ့အာယုံဝတ္ထုတွေနဲ့ဥကွင်းခွဲခွာရတာတွေအဲဒါတွေလည်းဆင်းရဲပါတယ်တဲ့ဒါတွေကလည်းပြောလဲပြောပြီးသားတင်နေရှင်ကြားနေပါတယ်ကွာ ယံပိသနာလဝတိဓမ္မိဒုက္ခံယံပိယေနပိအကျဉ်လိုခြင်းမှုအကျဉ်လိုခြင်းနှစ်သက်မှုတဏှာဖြင့်လီဣစ္ဆာဣစ္ဆာတော့အလိုရှိပါလျက်နလဝတိမယ ကြာပြီထိုမရနိုင်တာကိုလူကျင်ခြင်းသည်လီဒုက္ခဆင်းရဲပင်သည်အဲမရနိုင်တာကိုလူကျင်တဲ့အလိုတဲ့ဒီလိုကရနိုင်တာကိုလူကျင်တဲ့အလိုကတော်သေးတာပေါ့ရမယ့်ဥစ္စာလူကျင်တယ်ဆိုတော့သူဟာတော့လူကျင်သွားပြီးတော့ရှားပွေလိုက်ယူလိုက်ရလာမှာသူကမဆင်းရဲဘူးသူကတော့သူကနည်းနည်းတော်သေးတာပေါ့ မရနိုင်တာကိုလူချင်းကမှဆင်းရဲတာမရနိုင်တာမဖြစ်နိုင်တာကိုကဖြစ်ချင်နေပြီဆိုမှအဲ့ဒါမှဆင်းရဲတာတကားသက်သက်မဲ့သူကမရနိုင်တဲ့ဥစ္စာအစကမလူချင်းတော့ကိစ္စမရှိဘူးမရနိုင်တဲ့ဥစ္စာလူချင်းတဲ့သဘောဖြစ်လာလို့ရှိရင်ဒါလိုဒီလိုလည်းမရလူကလည်းလူချင်းကြရလည်းမရဆိုဒုက္ခရောက်တာပေါ့သူမင်းကဒုက္ခရောက်တယ် ရနိုင်ရနိုင်တာပင်မဲ့လို့လည်းပဲယမနာခဲခဲလုံးမှာရနိုင်တဲ့ဥစ္စာလိုချင်လို့ရှိရင်လည်းအဲ့ဒါလည်းပဲဒုက္ခဥစ္စာပဲဇာနိပါတယ်များပါတယ်ဇာနိပါတယ်များမှာရှင်တို့တာလောင်းဖြစ်တဲ့အနာဘာရဆိုလူလင်အနာဘာရဆိုလူလင်ကအဲ့ဒီမှာတထေးကြီးကငါကန္နာတထေးကြီးက အမှန်တန်ကောင်းတဲ့စာအရာတွေနဲ့ပြုပြင်ပြီးတော့သူကသမင်းစားပွဲသူကကျင်းပအမှန်တန်ကောင်းတဲ့တခါလဲနေသားကြီးတွေပါနေနဲ့ဒီစပါးဆိုင်ကျိုးတွေကအဲဒီတွေကစာပြင်သားကြီးတွေပါနေနဲ့အမှန်တန်ကောင်းတဲ့မျိုးစပါးတွေဆိုင်ကျိုးဒါတွေကိုနေသားတွေပါနေတဲ့တခါလဲအဲစပါးပြည့်လာတဲ့ခါလဲသိစီပြီးဒီကလာထား နောက်ဒီအမနာဟောင်းပြီးတော့သာသာသုံးလို့ကောင်းတဲ့အချိန်ကြမှာတခါလဲထုတ်ပြီးဒီကလာဆန်လို့ဆန်လို့ပြီးတော့လည်းအမနာ ကောင်းအောင်သိမ့်သိမ့်ဆဲပြီးဒီကလာထားအမှုနေတာတွေနဲ့အမနာကောင်းအောင်လုပ်ထားပြီးတော့အဲ့ဒီမှာချက်ပြုတ်ချက်ပြုတ်တဲ့ခါကလာလည်းအမနာကောင်းတဲ့သဘောတော့ဖွယ်နေရောစပ်ပြီးဒီကလာချက်ပေါ်တယ်ဘယ်လိုမျိုးကောင်းမယ်တော့မပြောတာဘူးလို့ ပုံကောင်းနေရပါတယ်အဲ့ဒါချက်ပြုတ်ပြီးတော့သူကသမင်းစပွဲတစ်ခါတစ်ခါမှသူကနေကြီးရဲ့ကြီးအခါမှသူကသမင်းစပွဲခင်းတာပေါ့သမင်းစပွဲခင်းတော့ကိုသမင်းစပွဲတွေမဟုတ်သေးဘူးသူကလည်းပဲအဲဒီအကတွေအတီးအတီးမှုတွေပါလေပါပါလေဦးမယ်လေဥစ္စာတွေအဲ့ဒါတွေနဲ့တခါလဲလောက်တော့ အဲအဝတ်အစားတွေပါလေအမျိုးမျိုးဆင်းပြင်းပြီးတော့ပေါ်လေဒီကလည်းအဲဒီမှာသမင်းစပွဲခင်းလာအဲဒါမျိုးသူမျိုးသားတွေကတခါတနာတခါတွေကြည်ကြတယ်ဆိုရယ်ဂရင်းနေညောင်ဆောင်နေအဲခုံနေအစင်းစင်ခင်းပြီးဒီကလားခုကလားပွဲကြည့်တာလည်းပေါ်လေပွဲလည်းပွဲလည်းပါပါလိမ့်မယ်ပါလည်းပါပါလိမ့်မယ်နဲ့ဒီပါလည်းကွာအဲဒါတွေကြည်ကြတော့စားပွဲ လောကမှာဂုဏ်ရှိတယ်ဆိုတဲ့ပုဂ္ဂိုလ်လို့ရင်လည်းဟုတ်တယ်လို့ကြီးတယ်ထင်လဲထင်တဲ့လူတွေကလည်းဒီလိုလက်ထင်တဲ့လူသူကအဲဒီမှာကြီးကြကြီးကြတော့အဲဒီရှင်တို့ရာလောင်းအာနာပါရအာနာပါရလူလင်ကသူကဒေါသလေးတယောက်တောရွာကမြို့ကိုလာမြို့ကိုလာတဲ့ခါနဲ့မြို့ကမိတ်ဆွေအိမ်တဲမြို့ကမိတ်ဆွေအိမ်တဲပြီးတော့ အဲမြို့အမိတ်ဆွေကအေးဒီကနေ့ကွာမင်းလာတဲ့နေရာကြိုက်တာကနေ့ငါတထေးကြီးသမင်းပွဲသမင်းစပွဲထိုင်တဲ့နေ့သမင်းစပွဲခင်းကျင်းတဲ့နေ့အမနာကြည့်ရခဲ့တယ်တဲ့ဒါတနှစ်မှတစ်ချိန်ကြုံတာအမနာကြုံခဲ့တယ်မင်းကံကောင်းဒီကနေ့သူ့သွားကြည့်အောင်ဆိုပြီးတော့သွားကြည့်ရသွားကြည့်တော့ဟိုရောက်တော့တခါလဲဟိုရောက်တဲ့ခါကျတော့စားဖို့တောက်ဖို့ရပါတထေးကြီးက ကောင်းကောင်းမွန်တဲ့အဝတ်အစားတွေနဲ့မြင်စင်တွေနဲ့အချူရရာနေနဲ့ပေါ့လေဒါကြတဲ့အဲနီးပါးကတခါတဲ့သူတို့သမီးတွေဘာတွေအစသာရရာတွေခါတဲ့အပြင်စင်တွေနဲ့အပြီးမှုတွေနဲ့အခမ်းအနားကြီးထားလို့တော့အကတွေဘာတွေပါပါလိမ့်မယ်လို့အဲဒီမှာထိုင်ပြီးတော့သမင်းစပွဲကလည်းပဲမနာရှူကွဲတွေဘာတွေနဲ့မနာကောင်းနေနဲ့ပြင်ထားတာကိုအခမ်းအနားကြီးကရပြင်ပြီးတော့အဲဒီကစားတဲ့ခါကျတော့ တဲ့ကောင်းတယ်ဆိုရင်အနတ်ကတခါတယ်ပရိသတ်တွေတခါတယ်လွှမ်းပြီးတော့အမှန်မှွေးတယ်နာနေကြံ့သွားကြံ့သွားတဲ့ဒီတော့ကလာတဲ့ရှင်တို့တော်အောင်အနာပါရဆိုတဲ့လူကလေးရတယ်သူကအစွန်ပြားကနေပြီးတော့နေရင်းနဲ့ဒီအနတ်နာတော့သူကစားခြင်းစိတ်ပေါ့ဒီကစားရရင်စိတ်ကောက်မှာပဲစားခြင်းစိတ်ပေါ့စားခြင်းစိတ်ပေါ့လာတော့သူကသူ့မိတ်ဆွေပြော ပြီးဆွေတောင်းပြီးတော့မှကွာငါသမင်းလေးတလုတ်လောက်စားရင်တော့ဟာတောင်းလို့ပဲဖြစ်မလဲတဲ့လူတွေတဲ့ပြိတ္တတွေတဲ့ရှက်စရာကြီးမဖြစ်နိုင်တဲ့ဥစ္စာကြီးပဲတဲ့ဘူးကတောင်းပြီးပါတယ်ငါမစားလို့ချင်းပေးလိမ့်မယ်တဲ့ဥစ္စာမစားရင်နေကုန်မနေတော့ဘူးလေပြောတာဘူးဒါဒီချင်းပမာပြောတော့မဖြစ်လာတော့ငါလူတော့နေရာမကြပါဘူးကြားလို့ရညာတောင်းမှပါပဲဆိုပြီးတော့အဲမျိုးကမိဆွေကနေပြီးတော့အရေးစွန်ပြီးတကလားတောင်းရလာဟွန်း ကျွန်တော်မိတ်ဆွေမှဒီလိုဖြစ်နေလို့ပါသမင်းလေးနည်းနည်းဖြစ်မြည်ဆွန့်ပါဆိုပြီးတော့ဘုရားတိကြီးကပြောအေးဘယ်ဒီလိုတောင်းနေတောင်းနေပြီးရင်ငါပဲစားတော့မလဲတဲ့ဒီပရိသတ်တွေကလည်းဟိုကတလူပြရတလူတောင်းရင်ငါကုံရောပေါ်တယ်ဒီလိုမပေးနိုင်ဘူးမပေးနိုင်ဘူးလေတော့မပေးလို့ရှိရင်ကျွန်တော်မိတ်ဆွေကတော့ပေးရတော့မယ်ပြောတယ်သနာတော်ရှင်များနည်းနည်းမဆွန့်ပါဘူးကကပ်ပြီးတကလည်းတောင်းရတာ ကြောင်းတော့ဒါဒီလိုတော့မပေးနိုင်ဘူးလေအကယ်၍မင်းမင်းလူကတကယ်စားကျင်လို့ရှင်ငါအိမ်မှာ၃နှစ်ကျွန်ခံရမယ်လေ၃နှစ်ကျွန်ခံလို့ရှင်လည်းဒီသမင်းတပွဲပြုံးငါလိုပဲဒီလိုစားရခန္ဓာနဲ့လူပြောတာပေါ့အဲပြောတော့အဲဒီလိုပြောတော့ဘယ်နဲ့လဲကွာတဲ့ငါလူကိုပြောတာကြားရတာလေအဲတော့ကဒီမနာဘာရလူလင်လေးကကြားပါကွာတယ် ငါသဘောတူပါတယ်သုံးနှစ်ပဲမဲ့သူခါရင်ခါမယ်စီတော့ငါတရားတရားတော့မသားရင်မင်းနိုင်ဆရာသားရအောင်ငါတရားသူပြောတဲ့အတိုင်းမလုပ်တော့မယ်ဆိုတော့ကောင်းပါပြီတစ်သေးကြီးဟောဒီမှာသုံးနှစ်သူကျွန်းခံမယ်လေကြောအေးသာချင်းကောင်းပြီလေသုံးနှစ်ငါအိမ်ငါခိုင်းတာအကုန်လုံးလုပ်အောင်သုံးနှစ်တခါလေသူလုပ်လို့ရတာသုံးနှစ်လုံးလို့သုံးနှစ်စေ့တဲ့ခါကာလကျတော့တစ်သေးကြီးကအေးဒီလိုကြောတယ်လို့ ကုန်လုံးတောင်ဝတရားတွေလည်းကြည်ပြောင်းလို့သူလုပ်သေးတယ်ခိုင်းတာတွေလည်းအကုန်လုံးလုပ်သေးတယ်ပြီးတော့ဘုန်းကြီးတွေကငါလိုပဲဒီတပွဲမှာငါမစားတော့ဘူးတဲ့ဒီအနာဘာသာလူတွေသူ့ပဲပွဲပေးလိုက်ရမှာပေါ့သူပဲတခါလဲချွေရံတွေကလည်းသူ့ပဲတထေးကြီးတထေးကြီးကိုချွေရံတယ်လို့ပဲသူ့တည်းရိုသေးပေးပြီးတခါလဲအတီးမှုကကုန်နေတယ်ဒီမှာတော့မှာဘူးကခဏတော့သူတထေးဖြစ်တာပဲအဲ့တော့အဲ့ဒါလည်းလို့တော့ အဲစားမယ်လို့တခါလဲလောက်တော့ဒီမှာလည်းပဲဒီပရိသတ်တွေကလည်းပဲဟိုတထေးကြီးစားတဲ့ခါတုန်းကလိုပဲသူကလည်းပဲဒီလိုပွဲလာကြည့်ကြတာပဲဘယ်နဲ့နေမလဲတော်တော်သားသောသားအနာဘာသာဆိုတဲ့လူကြီးစားတာဘယ်နဲ့နေမလဲဆိုပြီးတော့ခါလာကြည့်ကြအခမ်းအနားတွေအကုန်လုံးတူတူပဲလုပ်တာစားမလို့လုံနေတော့တခါလဲဒီခါကာလအရှင်ပိစိကဘုရားတပါးက နိရောဓသမဘာကထကကဒီနေ့ဘုသူညာချင်းမြောက်ပါအောင်လို့စဉ်းစားအဲစဉ်းစားလိုက်တဲ့အခါကလာကြတာအနာဘာရကိုမြင်တာကိုဟောအနာဘာရလူနေတဲ့သူကများသမင်းလေးတနာစားရမယ်အကြောင်းသုံးနှစ်ကျွန်းခံချတယ်တဲ့သေသနာစရာကောင်းဒါတော့ ငါသွားလို့ရှိရင် तू လှူနိုင်မှမလားတဲ့စေရနာမှရှိရလားလို့ကြည့်တော့အတွင်းမှာဘဝဆက်ဆက်ကပါရမီဖြည့်လာတယ်ရှင်လူတာလောင်းလို့ပုဂ္ဂိုလ်ကစိတ်စိတ်စေရနာစိတ်စိတ်စေရနာကောင်းအဲ့တော့စေရနာကောင်းမယ်လေငါသွားရင်လှူမှာပဲစေရနာထဲထဲသာမှန်းနဲ့လှူမယ် စေရနာထက်ထက်သာသာနဲ့လှူလိုက်လို့ရှိရင်တော့ဒီဘဝအတွင်းမှာသူကတစ်သေးဖြစ်မှာကိုချက်ချင်းတစ်သေးဖြစ်မှာနှုံးဖို့ဒီဟာလေးတနာစားပြီးရင်ပြီးရောပဲသူနောက်တစ်ခါကျွံကျွံပဲဟိုအဲ့ဒေါသဒေါသပဲပြန်ဖြစ်မှာလို့ဘာမှထောက်ပြန်မရှိဘူးအဲ့တော့ရှင်ပစ္စည်းကဘုရားကအင်းငါချင်းရောက်မှာပဲဆိုပြီးညောရသမဘုမ္မာထကာကညောရသမဘုမ္မာထကာကလည်းဖြစ်မယ်အဲ့ဒီစေရနာတရားနဲ့ထက်ထက်သာသာနဲ့လှူမယ်ဆိုလို့ရှိရင်ဒါကနေချင်းကြချင်းကျိုးပေးတာဘူး အဲဒါကြောင့်ဒီမှာသားမလို့ခန္ဓာပြင်းနေတော့ရှိသေးဒီသစ္စကဘုရားကတခါတည်းအဘိညာဉ်နဲ့တခါတည်းရောက်လာဘိညာဉ်နဲ့ရောက်ရှေ့မှာလာပြီးဆုံးဆုံးကရောက်စေရနာမရှိတဲ့ပုဂ္ဂိုလ်ဆိုရင်တော့တော်တော်ကိုစိတ်ဆိုးမှာပေါ့သူကအဲသုံးနှစ်တောင်မှအားထုတ်ပြီးတော့မှဒီသမင်းလေးစားတဲ့ဥစ္စာဒီကိုတော့နဲ့အားမမနာဘူးနော်ငါလာပြီးတော့အတုခါတယ်ဆိုပြီးစိတ်ဆိုးမယ်သူစား စေတနာမရှိတဲ့ပုဂ္ဂိုလ်စေတနာမကောင်းတဲ့ပုဂ္ဂိုလ်ဆိုအဲ့ဒီလိုဖြစ်မှာပဲဒီကပုဂ္ဂိုလ်ရတယ်အဲ့ဒီလိုပဲစေတနာမကောင်းတဲ့ပုဂ္ဂိုလ်အဲ့ဒီလိုအောင်းမိမှာပဲအခုကာလတချို့တော့မပြောရတဲ့သူကအဲ့ဒီဆုံးကကြွလာလို့ရှင်ဒါပြောရတဲ့တချို့အဲ့ဒီတော့အနာဘာရလူလင်ကတော့စဉ်းစားကြည့်လိုက်တယ်အင်းငါဒီလေးထမင်းတနက်ကလေးစားဝယ်ရတယ်နော်၃နှစ်တောင်မှကျွန်ခံရရှိကုသိုလ်ကံကနဲလို့ပဲကံကနဲလို့ နဲပြီးတော့ဒီဟာလေးစားတယ်လို့လည်းပဲခဏပဲတဲ့ဒါလေးတခဏပဲမထူပါဘူးဒါလေးထူလိုက်လို့ရှိရင်တော့ငါဘဝဆက်ဆက်မှာဒီလိုမဆင်းရရပဲနဲ့ချမ်းသာသွားမယ်ပြည့်စုံသွားမယ်ဒီကလေးဒါလေးချင်းအဲစွန့်ပြီးဒီကလာငါလှူလိုက်ပါတော့မယ်မစားတော့ပါဘူးဒီလိုရှိလာတယ်ဆိုပြီးတော့ရှင်သစ္စာဘုရားလှူလိုက်တာလှူလိုက်တော့အဲ့ဒီနေ့ပဲ အဲ့ဒီနေ့ပဲအဲ့ဒီမှာစူးစူးစူးစူးညံ့ညံ့နေတခါတည်းဟောပါပေးကြတာကိုလူတွေကတခါတည်းဝမ်းမြောက်ဝမ်းသာဖြစ်ပြီးတော့ဟာဒီပုဂ္ဂိုလ်တဲတော်တဲ့ပုဂ္ဂိုလ်ပဲဒီလောက်တခါတည်းခဲခဲရင်ရင်အထုတ်ထားတာလေးတောင်မှသူစွန့်ထူနိုင်တယ်ဆိုပြီးစူးစူးညံ့ညံ့နေသာဓုခေါ်ကြတယ်အဲ့ဒါတတိကြီးကကြားကြားတဲ့ခါကလာဘာကြောင့်ပါလိမ့်လို့မေးမြန်းကြည့်တော့အကျိုးကြောင့်ပြီးတော့မှသူကလည်းသဘောကျတယ်အဲ့ဒီ သူ့လိုကောင်းမှုသူ့ကိုရောက်မှုဆိုဝဲမရောက်ဘူးကွာမရောက်တာနဲ့တော့တော့နာတောင်းမှပြုပြီးဒီကလာအမျှဝေကိုပြောတော့မှလည်းမအဲငွေပေးပြီးဒီကလာအမျှဝေအမျှဝေတော့မှအရိယာစနေပြီးဒီကလာအရင်ကြီးတွေကြသွားမင်းကနေပြီးတော့အမျှဝေပူရအဲအမျှဝေပူရငွေပေးပြီးတော့ယူရတယ်အဲဒီကနေပြီးဒီကလာသူပစ္စည်းတွေကြသွားသူတစ်ထည့်ဖြစ်သွားတယ်ဒီတော့တော်တော်တော်ပါလေဆိုတာစေတနာကောင်းတဲ့သိစရာဘုရားကလည်းရှိတယ်အဲဒီ အနာပါရလူလင်ဟာရတော့ရနိုင်တဲ့ဥစ္စာပါပဲဒါပေမဲ့လို့အမှန်တန်ခဲခဲရင်းရတဲ့ဥစ္စာသွားပြီးတကလားသူတောင်းတာလားဒီဓမင်းလေးအမှန်တန်ကောင်းတဲ့ဓမင်းလေးစားကျင်တဲ့စိတ်ကလေးသွားပြီးတော့ဖြစ်တာကိုယ်လုံးမဟုတ်ဘဲနဲ့ဘူးယောဒနာဓမင်းစားနေတယ်ပြီးတာပဲဘယ်နဲ့ပြီးလုံလုံခဲခဲအမှန်ကောင်းတဲ့ဥစ္စာကြီးမှသူသွားပြီးတောင်းတာတောင်းတာတော့ အဲဒီတောင်းတာသာကြောင့်သူ့မှာဘလောက်ဒုက္ခရောက်သွားတယ်လဲဆိုတော့နော်သုံးနှစ်တိုင်းနဲ့သူများရင်ညွန်ခံရတာပဲဓမ္မဒနာဘလောက်ဒုက္ခရောက်သွားတယ်အဲလိုပဲအဲရနိုင်တဲ့ဥစ္စာဖြစ်ပေမဲ့လို့ခက်ခဲချင်းရဟာကြီးကိုသွားတောင်းမှတောင်းတာလို့ရှိရင်အဲ့ဒီလူချင်းတောင်းတာမဟုတ်ဘူးဒုက္ခပဲတဲ့သူလည်းပဲဆင်းရဲကြောင့်တရားပဲလုံးလုံးမရနိုင်တဲ့ဟာသွားတောင်းတာလို့ရှိရင်သေးကိုသေးရတယ်ဒီလိုသေးတာလည်းရှိတယ်အဲဒီလိုသေးတာရှိတယ် တချို့နာသမီးမြင်ပြီးဒီကလာတောင်းတာပြီးတော့မရတာနဲ့အဲ့ဒါပေသွားတာလည်းရှိတယ်တချို့အဲ့ဒီတတိပြီးတကူတတိပြီးဆိုတာကိုစားကျင်ပြီးဒီကလာဒါမရတာနဲ့ပေသွားတာလည်းရှိတယ်အဲအလွန်ညွန်မရနိုင်တဲ့ဥစ္စာသွားတောင်းတာလို့ရှိရင်ပေးပြီးတောင်းလို့ဒုက္ခတွေလည်းပေးပြီးတော့သွားတာပဲဒါကြောင့်မို့မရနိုင်တာကိုတောင်းတာခြင်းဟာလည်းပဲဒုက္ခပါပဲတဲ့အခုဒီမှာမရနိုင်တာတောင်းတာတွေဟာဘာတွေလဲဆိုလို့ရှိရင်

မဖြစ်ခြင်းကိုလိုချင်တောင်းတခြင်းသည်လေယံပိဿာနာလတိတမိဒုက္ခံမရနိုင်တာကိုလိုချင်တဲ့ဆင်းရဲပင်သည်ဘဝသည်ဖြစ်ခြင်းသဘောရှိတယ်တဲ့တတ္တဝါတွေဘဝသည်ဖြစ်ခြင်းသဘောရှိတယ်နိဗ္ဗာန်ကိုမရောက်သေးတဲ့ပုဂ္ဂိုလ်တွေနိဗ္ဗာန်မရောက်သေးတဲ့ပုဂ္ဂိုလ်တွေအလုံးဟာဘဝတည်းကသိခြင်းသဘောရှိတယ်ဘဝကသိရင်တဘဝဖြစ်ရ တဘောကသေယုံနဲ့မပြီးသေးဘူးသေပြီးပြန်တဲ့ဘဝကရှိရကံအားလျော်စွာရှိရကံကောင်းတဲ့ပုဂ္ဂိုလ်တွေလူဘဝနတ်ဘဝကောင်းသောဘဝတွေရှိရကံမကောင်းတဲ့ပုဂ္ဂိုလ်တွေငရဲဒိဋ္ဌံဒိဋ္ဌာဆင်းရဲတဲ့ဘဝတွေရှိရလူဖြစ်ပြန်လည်းပဲအညံသာဆင်းရဲတဲ့ဘဝတွေဆင်းရဲတဲ့လူဘဝတွေအောက်တန်းနောက်တန်းကြတဲ့ဘဝတွေရှိရအဲ့ဒါမဖြစ်ခြင်းပဲလို့မရဘူးကမဖြစ်ခြင်းပဲလို့ မဖြစ်ပါစေနဲ့လို့တောင်းတာနေလို့မရဘူးရှိရမှာပဲတဲ့အဲ့ဒီမဲ့အဲ့ဒီလိုတောင်းတာယုံတဲ့မရနိုင်တဲ့ဥစ္စာတွေကိုလူချင်းတောင်းတာကဟာချင်းဆင်းရဲပဲအဲဖြစ်တာကတော့မပေါ်ဘူးနောင်နာဟာတွေမှာသာပေါ်သရာဓမ္မနာဟူခြင်းသဘောရှိကုန်သောတဏ္ဏတ္တဝါတို့အင်းဝိသဤသို့သောလူသည်ဥပ္ပစ္စတိဖြစ်ပေါ်၏မယံငါတို့သည်

ယံပိဿာနာလတိတမိဒုက္ခံမရနိုင်တာကိုလိုချင်တော့ဆင်းရဲပင်သည်ဟောဘဒ္ဒဝါရီယအိုရင်းသဘောရှိကြတယ်ဘဝမှာဖြစ်ရင်ဒီမှာဖြစ်ဖြစ်ရဘဝမှာအိုရမှာအိုပဲနဲ့ကလည်းမပြီးဘူးမနာပဲနဲ့မပြီးဘူးမသေးပဲနဲ့ကမပြီးဘူးကိုယ်ရနာပြေကြရအောင်ပါလေကြီးတယ်ငငယ်ရွယ်ပုဂ္ဂိုလ်တွေကတော့ဝေးသေးလို့

ကိုချင်းနာချင်းသိချင်းနဲ့မတွေ့ကျင်ကြဘူးမတွေ့ကြစင်နဲ့လို့ဒီလိုတော့အလိုရှိနေတာအလိုရှိတဲ့အတိုင်းကဖြစ်ရလားဆိုတော့မဖြစ်ဘူးမဖြစ်တော့ဘူးအဲ့ဒီမရနိုင်တာကိုလိုချင်တဲ့အတွက်ဆင်းရဲရတယ်မဝချင်ရတဲ့ပုံကိုယ်တွေဟာပုံမင်းရုပ်တွေအကြောင်းပြုပြီးတော့သိစင်းရမှုတွေဖြစ်ရတယ် အခုဒီဗုဒ္ဓဘာသာတွေတော့ဘာသာတရားကတွေကဥရတဲ့သဘောရှိတယ်ဆိုသောသောကတွေကဟိုတင်နှလုံးသွင်းထားကြတဲ့အတွက်လူသဘောတရားတွေပဲဆိုပြီးတော်တော်သိခံနိုင်ကြတာပေါ့လေတော်တော်သိခံနိုင်ကြတယ်ဒါလည်းပဲကိုယ်လိုရှိတဲ့အတိုင်းမပြီးတော့ဥတဲ့ပုဂ္ဂိုလ်တွေဟာဟိုချင်းအကြောင်းပြုပြီးတော့ဆင်းရဲတွေအများကြီးဖြစ်ရသေးတာပါပဲအဲဒီလိုတရားလက်တရားကိုနှလုံးမသွင်းနိုင်တဲ့တရားလက်လို့ဖြစ်နေတဲ့ပုဂ္ဂိုလ်တွေကြတော့ ကိုယ်သာအကြောင်းပြုပြီးတော့ဆင်းရတယ်ငငယ်ရွယ်ကငငယ်ရွယ်ရွယ်ငငယ်ရွယ်ရွယ်တုန်းကပြူပြူနုနုနဲ့နေခဲ့တဲ့အခြေအနေတွေနဲ့နှိုင်းစာပြီးတော့ကိုမင်းတဲ့ခါကလာကိုလိုရှိတဲ့တိုင်းကမပြီးတော့အဲ့ဒါတွေကြံပြီးတော့စဉ်းစားပြီးတော့သင်ချမ်းမသာတွေဖြစ်ရတယ်တဲ့ကဒီနေ့တုန်းကတော့ကိုက င်္ဂလာငါတက္ကမကြီးပြောက်ကြောင်းတနည်းအားပြောပြီးလက်90 96နှစ်ရှိနေတဲ့ဥစ္စာကြီးကလည်းမှပဲသဘင်လေးတွေတောင်မှအကောက်ကောက်ကလေးတွေလောက်အောင်လို့သူတို့ပြောညများပြင်းကြဆိုတော့ဒီတွေကနေပြီးတော့မှန်နေကြည့်လိုက်ရင်မျက်ရည်ကျလိုက်ရင်ငငယ်တုန်းကဟာကြံတွေးတွေးပြီးတော့သိမချမ်းမသာတယ်ဖြစ်အဲဒီလိုဟာတွေဟာဒီဟာတရားလက်လွတ်နေတဲ့ပုဂ္ဂိုလ်တွေမှာညာကြီးဒုက္ခရောက်

အဲ့ဒါတွေကဘာကြောင့်လဲဆိုရင်မဖြစ်နိုင်တာတွေကိုလိုချင်ထားလို့အစကကိုလိုရှိတဲ့အတိုင်းဖြစ်မလို့အောင်းမိနေရတယ်မဟုတ်ဘဲနဲ့နေရမလို့လို့မနာဘဲနဲ့နေရမလို့လို့အများအားကြမ်းမာနေရမလို့လို့အများအားချမ်းသာပြီးနေရမလို့စိတ်ထဲကဘယ်လိုပဲအောင်းမိနေတာအဲ့ဒီလိုဖြစ်တာအဲ့ဒီလိုချမ်းသာသာဖြစ်နေတာလေလိုရှိနေတာကိုအဲ့ဒီလိုလိုရှိတဲ့ပုဂ္ဂိုလ်ဟာကိုယ်လိုတိုင်းကမဖြစ်ဘူးဆိုတော့ဒီနေ့ကျတော့သိရမှုတွေ အများကြီးရောက်ရပါတယ်တဲ့ဒါကြောင့်မရနိုင်တာကိုလူကျင်တာအပြင်ဆင်းရဲပဲတဲ့ထို့အတူသောကပရိဒေဝဒုက္ခဒေါမနတာဥပါယတာဆိုရင်ပူဆွေးခြင်းသဘောရှိကြတယ်ဆိုရင်ဇာရှိရင်ဆိုရင်ပူဆွေးကြငိုကြွေးဇာတွေနဲ့တွေးကြကိုဆင်းရဲစိတ်ဆင်းရဲတွေနဲ့တွေးကြအဲစိတ်ပူပန်ဇာတွေနဲ့တွေးကြအဲဒီလိုတွေးတတ်တဲ့လောကကြီးထဲမှာဖြစ်နေတာတဲ့ကိုနေတဲ့နေပဲကူကဒီနေပဲထဲမှာ

နင်းနေကြတာအဲ့ဒီဆိုရင်ပူဆွေးမှုတွေနဲ့ဒါတွေ့ကြမှာပဲမတွေ့ဘဲနဲ့မဖြစ်ဘူးအဲ့ဒါတွေမတွေ့ကြညာဘူးအဲမတွေ့ပါစေနဲ့လို့တော့လူချင်းနေကြတယ်အဲ့ဒီလူချင်းနေကြတဲ့အတိုင်းမဟုတ်ဘဲနဲ့တော့ကြတာတွေ့ရတွေ့တဲ့ခါကျတော့ဟောစိတ်စင်းရဲတွေပြရငါမှပြင်းမှပြရလေချင်းဟလာငါနဲ့စတဲ့ပုဂ္ဂိုလ်တွေမှပြင်းမှပြရလေချင်းအဲ့ဒီတော့ဟာတွေပြရတာဒါကြောင့်မရနိုင်တာတွေလူချင်းသားကလည်းဆင်းရဲတာပါပဲတဲ့ဒါက အလွန်ကဲတွေပြောတာနော်ခုနကလိုစားရေးတောက်ရေးနဲ့စပြီးတော့မရနိုင်တာတွေလူကျင်တာတွေလည်းရှိသေးတယ်မဖြစ်နိုင်တဲ့ဥစ္စာတွေလောကကြီးနဲ့စပြီးတော့မဖြစ်နိုင်တာတွေမရနိုင်တာတွေကိုလူကျင်တောင်းတနေတယ်အဲလုံးလုံးမဖြစ်နိုင်တာတွေလူကျင်တောင်းတနေတယ်သို့မဟုတ်အမှန်တကယ်ခဲခဲကြီးလုံးဝဖြစ်နိုင်တာတွေလူကျင်တောင်းတနေအဲ့ဒါတွေလည်းပဲဒုက္ခပဲမရနိုင်တာတွေလူကျင်တဲ့ဥစ္စာဒုက္ခတွေပဲ

จิตโอเตยโสยิงซวยโมจวยกูนาจินโมจวยกูนาจินจิตโอเตยโสยิงซวยโมจวยกูนาจินโมจวยกูนาจินโสยิงဖြစ်โอเตยဖြစ်โอเตย သိုးရင်ဆွေးသိုးရင်ဆွေးငိုကြွေးကိုနာခြင်းငိုကြွေးကိုနာခြင်းရေဝတိသိုးရင်ဆွေးငိုကြွေးကိုနာခြင်းရေဝတိသိုးရင်ဆွေးငိုကြွေးကိုနာခြင်းရေဝတိသိုးရင် သေရေးဖြစ်ရခြင်းအဲ့ဒါလည်းဆင်းရဲပဲတဲ့ဇာတိပိဒုက္ခကိုဆရာဝဇ္ဇေဒေသနာအစဉ်တိုင်းဒုက္ခတွေကိုမှတ်ရအောင်လို့တူတူလေးလုပ်တာဟိုပါဠိတွေဆိုတော့လည်းမှတ်နိုင်မှာမဟုတ်ရှိရတာလည်းဘဝအသေးဖြစ်ရတာတဲ့လူဖြစ်ရင်လည်းမကောင်းဘူးနားဖြစ်ရင်လည်းမကောင်းဒီမှာဖြစ်ရင်လည်းမကောင်းဘယ်လေးပါဖြစ်တာတော့ပြောကြမကြည့်ဘူးဖြစ်တဲ့ဥစ္စာရှိတာတွေအကုန်လုံးဆင်းရဲကြီးတယ်ပဲတဲ့ဖြစ်ရဘဝနဲ့

ခံခဲမှုမကြမမာမှုတွေယောဂဝေဒနာဖြစ်မှုတွေအကုန်လုံးပါသွားတယ်တကယ်မှာဒီဝသေးရေးဆိုရင်ဆွေငိုကြွေးကိုနာခြင်းရှိရဦးရသေးရဆိုရင်တွေးရငိုကြွေးရကိုနာခြင်းရ6ခုရှိသွားတယ်နော်လားဟုတ်လားဒုက္ခ6ခုရသွားပြီနှလုံးမသာစိတ်ကျင်းစွာပူရာဆင်းရဲပြီနှလုံးမသာ ဒေါမနတာဥပါယတာဒေါမနတာနှလုံးမသာတာဥပါယတာစိတ်ပြင်းစွာပူတာအဲဒါနှစ်ခုကလည်းဆင်းရဲပဲတဲ့ကဲဆိုရမယ်နှလုံးမသာနှလုံးမသာစိတ်ပြင်းစွာစိတ်ပြင်းစွာပူတာဆင်းရဲပင်ပူတာဆင်းရဲပင်နှလုံးမသာနှလုံးမသာစိတ်ပြင်းစွာစိတ်ပြင်းစွာပူတာဆင်းရဲပင်ပူတာဆင်းရဲပင် နှလုံးမသာနှလုံးမသာစိတ်ကျဉ်စွာစိတ်ကျဉ်စွာပူရာဆင်းရဲပင်ပူရာဆင်းရဲပင်နှလုံးမသာစိတ်ကျဉ်စွာပူရာဆင်းရဲပင်နှလုံးမသာစိတ်ကျဉ်စွာပူရာဆင်းရဲပင်နှလုံးမသာစိတ်ကျဉ်စွာပူရာဆင်းရဲပင် လုံးမသာတာပါဠိလိုကဒေါမနတာဒုက္ခဒေါမနတာကိုနာခြင်းဆိုတာဒုက္ခသူကဒေါမနတာနှလုံးမသာစိတ်ပြင်းစွာပူတာဥပါယတာခေါ်တယ်စိတ်ပြင်းစွာပူတာပြင်းမှပြရလေရင်တော့တစ်ခေါက်တစ်ခေါက်နဲ့စိတ်ထဲမှာခံကြီးမခံတာပြင်းဒေါသတွေပြင်းတာအဲ့ဒီလိုသူလည်းပဲဆင်းရဲတယ်ဒါရီကတော့ဆင်းရဲမှတော့ပြီးသူလည်းလူတွေနဲ့ပြီး အဲ့တော့ခုန6ခုနဲ့ခုနှစ်ခုနဲ့ပေါင်းလိုက်တော့ကိုဆင်းရဲပေါင်း7ခုရပါတယ်ပူရာဆင်းရဲပင်မုံသူနဲ့တွေ့အပိတံပြောကမုံသူနဲ့တွေ့ချစ်သူကွယ်ဆင်းရဲမှမင်းတဲ့ဆိုရမယ်မုံသူနဲ့တွေ့မုံသူနဲ့တွေ့ချစ်သူကွယ်ချစ်သူကွယ်ဆင်းရဲအမှန်မင်းဆင်းရဲအမှန်မင်း ကွယ်ချစ်သူကွယ်ချစ်သူကွယ်ဆင်းရဲအမှန်ပင်ဆင်းရဲအမှန်ပင်မုံသူနှင့်တွေ့မုံသူနှင့်တွေ့ချစ်သူကွယ်ချစ်သူကွယ် စရာကောင်းတဲ့ပုံကိုယ်တွေအဲဒီနဲ့ဒီလိုကနေရတယ်တွေ့ရကျင်ရတယ်ကောင်းသင်ဆက်ဆံရတယ်အဲမုန်းစရာကောင်းတဲ့အာယဝတ္ထုတွေနဲ့တွေ့ရတယ်မြညာကြားရတယ်မမြင်တာတွေမြင်ရမကြားရင်တာတွေကြားရမတွေ့ရင်တာတွေတွေ့ရအကုန်လုံးပေါ်လေပါလေအဲဆင်းရဲပဲจิตသူနဲ့ကွယ်တဲ့ချစ်ခင်တဲ့ပုဂ္ဂိုလ်တွေအဲယဉ်ဤတဲ့ပုဂ္ဂိုလ်တွေအဲပါတွေနဲ့ပြေွယ်ရှင်ွယ် ဘယ်လိုကွယ်ကွယ်ကွဲတာမကောင်းဘူးလို့ဆိုတာဆင်းရဲတာပဲအဲချစ်ခင်နေတဲ့ဆရာအာယဝတ္ထုတွေအာယဝတ္ထုတွေအသုံးဆောင်နေရတာတွေကိုကအမှန်လေးများပြုပြီးထားတာတွေကြောက်ပြပြီးတော့သွားလို့ချင်းသိမချမ်းသာတွေကြည့်ရတာပဲจิตသူနဲ့မုံသူနဲ့တွေ့จิตသူကွဲဆင်းရဲမှမင်းဒီအရာကနှစ်ခုဆယ်ခုရသွားတယ် မရတာလို့ဒုက္ခဆိုသူတို့ပြောရတယ်ခုနကပြောတယ်မရတာမရတာကိုလူကျင်တဲ့ဥစ္စာတွေဒုက္ခပဲမရနိုင်တာတွေကိုလူကျင်နေဆိုရင်မဖြစ်နိုင်တာတွေကိုလည်းလူကျင်တောင်းတာနေအဲ့ဒါလည်းဒုက္ခပါပဲဆိုရမယ်မရတာလို့မရတာလို့ဒုက္ခဆိုဒုက္ခဆိုသူတို့ပြောရရင်သူတို့ပြောရရင်မရတာလို့မရတာလို့ ဒုက္ခဆိုဒုက္ခဆိုသူတို့ပြောရလင်သူတို့ပြောရလင်မရတာလို့မရတာလို့ဒုက္ခဆိုဒုက္ခဆိုသူတို့ပြောရလင်သူတို့ပြောရလင်မရတာလို့ဒုက္ခဆိုသူတို့ပြောရ အဲခန္ဓာငါဆယ်ခုထဲမှာမရတာလူတဲ့မရနိုင်တာတွေကိုလူကျင်တဲ့အားလည်းဒုက္ခတစ်ခုအိသဝိပါဒဒုက္ခခေါ်အဲ့ဒါထဲလိုက်တော့ဆက်တစ်ခုရတာဒါကအကျေဒုက္ခတွေပဲဒီကတော့အကျေဒုက္ခတွေတူတူပြောလို့ရှိရင်အကျဉ်းချုပ်ဒုက္ခကတော့ဥပါဒณะခန္ဓာ၅ပါးသူကတစ်မျိုးတည်းပဲ မရတာလို့ဒုက္ခဆိုသူတို့ပြောအပြင်ဆွဲလာနိုင်ရငါခန္ဓာသစ္စာဒုက္ခပင်ဒါလေးကသူတို့ပြောမယ်ဆိုလို့ရှိရင်တော့ဆွဲလာနေတဲ့ခန္ဓာ၅ပါးဥပါဒနဲ့ခန္ဓာ၅ပါးပါဠိလိုဥပါဒနဲ့ခန္ဓာ၅ပါးခေါ်တယ်ဗမာလိုတော့ဆွဲလာနေတဲ့ခန္ဓာ၅ပါးအဲ့ဒါဒုက္ခသစ္စာပါပဲတူရုပ်ဆိုရင်ဒါပဲခုနအရှိတွေပြောတာကဒီတူရုပ်ကိုနားလည်အောင်လို့ပြောနေတယ် ကဲဆိုရမယ်ဆွဲလာနိုင်ရာငါခန္ဓာသစ္စာဒုက္ခပင်သစ္စာဒုက္ခပင်ဆွဲလာနိုင်ရာငါခန္ဓာသစ္စာဒုက္ခပင်သစ္စာဒုက္ခပင်ဆွဲလာနိုင်ရာငါခန္ဓာသစ္စာဒုက္ခပင်သစ္စာဒုက္ခပင်ဆွဲလာနိုင်ရာ

ဆွဲလန်းနိုင်တဲ့ယုံနာစုဆွဲလန်းမှုဤဆွဲလန်းရာဖြစ်တဲ့ယုံနာစုလို့ဆိုတော့ဆွဲလန်းတတ်တဲ့ဥပါဒံတရားကအကျဉ်းချုပ်အားဖြင့်တဏှာနဲ့ဒိဋ္ဌိနဲ့နှစ်ခုပဲအကျယ်တော့၄ခုရှိတယ်ကာမုပါဒံဒိဋ္ဌိပါဒံသတ္တုပါဒံအတ္တဝရုပါဒံ၄ခုရှိတယ်အကျဉ်းဆိုရင်တော့ဆွဲလန်းမှာတဏှာနဲ့ဒိဋ္ဌိပဲတဏှာနဲ့ပါရပြီးတော့ဆွဲလန်းတယ်ဒိဋ္ဌိနဲ့အထင်မှားပြီးတော့ဆွဲလန်းတယ် iya omebbybyila nijiri a ur စေရီဥပါဒနဲ့နာဥပါဒနဲ့ခုပဲသင်လဲသင်လွဲပါရဆွဲလန်းတာနှစ်ပြဥပါဒဆိုရမယ်သင်လွဲပါရသင်လွဲပါရဆွဲလန်းတာဆွဲလန်းတာနှစ်ပြဥပါဒနှစ်ပြဥပါဒသင်လွဲပါရသင်လွဲပါရဆွဲလန်းတာဆွဲလန်းတာနှစ်ပြဥပါဒနှစ်ပြဥပါဒ လွဲပါရာဆွဲလန်းတာမပြဥပါရံမပြဥပါရံဒီလွဲပါရာဆွဲလန်းတာမပြဥပါရံဒီလွဲပါရာဆွဲလန်းတာမပြဥပါရံဒီလွဲပါရာဆွဲလန်းတာမပြဥပါရံ ဥပါဒံဆိုတာဆွဲလန်းတာပဲပါဠိလိုဥပါဒနာဗမာလိုဆွဲလန်းတာမလွတ်နိုင်အောင်လို့သိထဲမှာစွစွမြဲမြဲယူထားတဲ့သဘောပဲညတာကဆွဲလန်းတာဘယ်ပုံပိုင်းကြီးဆွဲလန်းတယ်လဲဆိုရင်အထင်လွဲပြီးတော့လဲဆွဲလန်းပါတယ် ပါရပြီးတော့လည်းဆွဲလာနေထင်လွဲပါရအထင်လွဲပြီးဆွဲလာတာကဒိဋ္ဌိပဲပါရပြီးတော့ဆွဲလာနေဆိုတာတဏှာပဲအဲဒိဋ္ဌိဥပါဒနဲ့တဏှာဥပါဒနှစ်မျိုးရှိတယ်အဲ့ဒါတွေဆွဲလာနေတာဒီလိုပဲဆွဲလာနေတာဒါနှစ်ခုပဲရှိတယ်ကိုဆွဲလာတာကြီးအချင်းချုပ်လိုက်ရင်သူတို့နှစ်ခုပဲဒိဋ္ဌိနဲ့ဆွဲလာလိုက်တဏှာနဲ့ဆွဲလာလိုက်သူတို့ပဲဆွဲလာနေတာပဲ ဘယ်လိုဆွဲလမ်းမလဲဆိုတော့ငါငါဥစ္စာငါပဲလို့ငါကောင်းတော်ကောင်းအသက်ကောင်းအသက်ရှင်နေတဲ့အကောင်ပဲလို့ဆွဲလမ်းတာအထင်လွဲပြီးဆွဲလမ်းတာငါဥစ္စာပဲတဲ့ငါဥစ္စာအနေနဲ့ตายရစရာအနေနဲ့ကိုယ်ပိုင်အနေနဲ့ဆွဲလမ်းတာကနာဆွဲလမ်းတာငါငါဥစ္စာအဲငါငါဥစ္စာလို့ဆွဲလမ်းတဲ့ဥစ္စာဟာကတဏှာရည်နဲ့ဆွဲလမ်းတာပဲ ဘုသူကိုဆွဲလမ်းတယ်လဲဆိုရင်အဲ့ဒါဥပါဒณะခန္ဓာ၅ပါးကိုဆွဲလမ်းတာပဲဆွဲလမ်းတော့ဘူးဟိုသင်းလို့မိရလောင်လို့ရှိရင်ဘာလောင်တယ်ချင်းလောင်ကြကြည့်ရတာကိုလောင်ကြမကြည့်ဘဲနဲ့သူလောင်လုံးဖြစ်ဘူးသင်ရင်လောင်ရမယ်ရင်နာရင်လည်းလောင်ရမယ်ဓာတ်စီရင်လည်းလောင်ရမယ်လောင်ကြတော့ရှိရမယ်လောင်ကြကြီးမှသူလောင်လို့ဖြစ်တယ်လောင်ကြမကြည့်ဘဲနဲ့သက်သက်နဲ့ကောင်းငင်မှာအလွတ်မှာသွားပြီးဘာမှလောင်လို့မရှိဘူးအဲလောင်စာရှိမှလောင်လို့ရအဲ့ဒါလိုပဲ ဆွဲလာတယ်ဆိုတာလဲဆွဲကြရပြီးတော့ကြည်ုံပါပဲဥပမာလက်နဲ့တစ်စုံတစ်ခုကင်နေဆိုရင်ကင်ကြကြည့်လို့ကင်တာကင်ကြမကြည့်ဘဲနဲ့ဆိုရင်ကောင်းနေမှာလကားသာဖမ်းကင်တော့မရဘူးကျိုးတော်လည်းကောင်းဒုတ်တော်လည်းကောင်းတိုင်တော်လည်းကောင်းနာယံတော်လည်းကောင်းဒီလိုကင်ကြတစ်ခုခုတော့ကြည့်ရတယ်ကင်ကြတစ်ခုခုရှိရင်လက်ကဆွဲကင်တယ်ဆွဲကင်မရဒါလိုပဲတဏှာနဲ့ဒိဋ္ဌိကလည်းသူဆွဲလာကြရှိရတယ်ဆွဲလာတော့ဘုသူဆွဲလာတော့ဥပါဒณะခန္ဓာ၅ပါးပဲဆွဲလာတာအားကြောင့် ငါငါဥစ္စာဆွဲနိုင်တာဥပါဒณะခန္ဓာဥပါဒณะခန္ဓာဆိုတာတခြားမဟုတ်ဘူးတဲ့ခွန်းကထင်လွဲပြီးတော့ငါလို့ဆွဲလာနိုင်တဲ့သူကပါရပြီတဏှာနဲ့ငါဥစ္စာလို့ဆွဲလာနိုင်တဲ့သူကဒါဥပါဒณะခန္ဓာတွေပါပဲဆိုရငါငါဥစ္စာငါငါဥစ္စာဆွဲနိုင်တာဆွဲနိုင်တာ ဥပါဒာနဲ့ခံဥပါဒာနဲ့ခံငါငါဥစ္စာငါငါဥစ္စာတွဲနိုင်တာတွဲနိုင်တာဥပါဒာနဲ့ခံဥပါဒာနဲ့ခံငါငါဥစ္စာငါငါဥစ္စာတွဲနိုင်တာတွဲနိုင်တာဥပါဒာနဲ့ခံဥပါဒာနဲ့ခံငါငါဥစ္စာတွဲနိုင်တာဥပါဒာနဲ့ ဆွမ်းနိုင်ရဥပါဒနဲ့ခန္ဓာဆိုတာဒါတွေပဲဟုတ်လားတော့ကြမှာပြောရမှာလေခေါင်းစဉ်လေးသင်ပေးနေတာကျိုးစာကသူက နည်းနည်းမလွယ်ဘူးနေခေါင်းစဉ်နဲ့သင်ထားမှတော့ကြပြောလို့နားလည်မှာခန္ဓာ၅ပါးဆိုတာနှုတ်တော့တက်နေတာပဲတော့ကြတော့သဘောကမပေါက်နိုင်ဘူးအဲတော့ပေါက်လို့ခေါင်းစဉ်သင်ပေးနေတယ်ငါငါဥစ္စာဆွဲနိုင်တာဥပါဒနဲ့ခံဘသူတွေတော့ဆိုတော့ရုပ်ရှိတယ်တဲ့ဝေဒနာရှိတယ်ပညာရှိတယ်သင်္ခါရရှိတယ်ဝိညာဉ်ရှိတယ်ဒီ၅ခုပဲတဲ့ရုပ်ဝေပညာသင်္ခါရ ရုပ်ရဲ့ဝေဒနာရဲ့ပညာရဲ့သင်္ခါရရဲ့ရုပ်ဝေပညာသင်္ခါရအဝိညာဉ်ရဲ့အဲ့ဒီ၅ခုပါပဲသူချားမဟုတ်ပါဘူးဆိုရမယ်ရုပ်ဝေပညာရုပ်ဝေပညာသင်္ခါရသင်္ခါရဝိညာဤငါရံဝိညာဤငါရံရုပ်ဝေပညာရုပ်ဝေပညာသင်္ခါရသင်္ခါရ ညာဤငါရံဝိညာဤငါရံယုတ်ဝေပညာယုတ်ဝေပညာသင်္ခါရသင်္ခါရဝိညာဤငါရံဝိညာဤငါရံယုတ်ဝေပညာသင်္ခါရဝိညာဤငါရံယုတ်ဝေပညာသင်္ခါရဝိညာဤငါရံယုတ်ဝေ

မေခွန်းထုတ်တယ်ဆွဲလာနိုင်တဲ့ဥပါဒณะခန္ဓာ၅ပါးတရားတွေဆိုတာဘာတွေတော့ဘယ်တရားတွေတော့မေးတော့ဘေအထီတံရူပပါရณะခန္ဓာဝေရဏုပါရณะခန္ဓာသညုပါရณะခန္ဓာသင်္ခါရုပါရณะခန္ဓာဝိညာဏုပါရณะခန္ဓာဣဒံဣမာဣဒံဣမေမစ္စခန္ဓာ ိရာဤမေပစုပါရလက္ခဏာဤငါးပါးသောဥပါဒနာခန္ဓာတော်၏သေယတာကတမာနိအဲသေယတာကတမေဘေဒရောနိမူဟာရူပဥပါရณะခန္ဓာယုတ်ဆိုသောဥပါရณะခန္ဓာတရား၎င်းဝေရဏုပါရณะခန္ဓာဝေရဏဥဆိုသောဥပါရณะခန္ဓာတရား၎င်းသင်ညုပါရณะခန္ဓာသင်ညာဥဆိုသောဥပါရณะခန္ဓာတရား၎င်းဉာဏုပါရณะခန္ဓာအသင်္ခါရဏုပါရณะခန္ဓာ သင်္ခါရဥစ္စာဥပါဒနာခန္ဓာတရားလည်းဝိညာဉ်ဥပါဒနာခန္ဓာဝိညာဉ်ဥစ္စာဥပါဒနာခန္ဓာတရား၎င်းဤမေပင်စဤငါးပါးတို့သည်ယုတ်ဆိုတဲ့ဥပါဒနာခန္ဓာတရားတစ်ခုရှိတယ်ဝေဒနာကတစ်ခုတဲ့သင်ညာကတစ်ခုတဲ့သင်္ခါရကတစ်ခုဝိညာဉ်ကတစ်ခုဒီကောင်းစဉ်လေးရအောင်လည်းယုတ်ဝေသင်ညာသင်္ခါရဝိညာဉ်ဤငါးရံဟာပါဠိလိုဆိုလို့ရှိရင်ပါဠိအနဲ့ထင်အောင်မလား မလွယ်ဘူးကွာဟောဒီဆောင်မှုကလေးနဲ့တော့လွယ်လွယ်လေးပဲကွာရုပ်ဝေပညာသင်္ခါရဝိညာဉ်ဤငါးရံဥပါဒနာခန္ဓာ၅ပါးဆိုတာပဲဥပါဒနာခန္ဓာဆိုတာဘာတော့ဆိုသင်ငါငါဥစ္စာဆွဲနိုင်တာဥပါဒနဲ့ခံငါပဲငါဥစ္စာပဲလို့ဆွဲနိုင်တဲ့ဟာဒီတဲ့ဥပါဒနဲ့ခန္ဓာ၅ပါးပဲအဲ့ဒါဟာတရားကို အစိတ်စိတ်ခွဲလိုက်ရင်၅ခုရှိတယ်ရုပ်ရှိတယ်ဝေဒနာရှိတယ်သင်ညာရှိတယ်သင်္ခါရရှိတယ်ဝိညာဉ်ရှိတယ်ရုပ်ဆိုတာဟာသင်ကြားတွေ့နေရတဲ့တရားတွေပဲသူများတခြားတစ်ပါးလိုက်ရှားနေဖို့မလိုဘူးကိုယ်ကိုယ်ထဲမှာရှိနေတာပဲပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းကိုယ်ကိုယ်ထဲမှာရှိနေတာပဲဟုတ်လားပုဂ္ဂိုလ်ကြီးတစ်ခုတစ်ခုလုံးတစ်ကောင်လုံးသင်ကြားတွေ့နေရတယ်အဲမျက်စိနဲ့လည်းမြင်ရတယ်လက်နဲ့စမ်းသပ်ကြည့်မယ်ဆိုတွေ့ရတယ်အဲ့ဒါ ကိုကောင်းကြီးတစ်ခုလုံးကယုတ်တရားတွေပဲယုတ်တွေအများကြီးစုပေါင်းပြီးတော့ပြင်ယုတ်စုယုတ်တရားတွေအသေးစိတ်ခွဲမဲ့ဆိုရင်ဒီယုတ်တွေက20နဲ့9ပါးရှိတယ်20နဲ့9ပါးအားလုံးတော့ယုတ်စံ28ခုရှိတယ်သို့သော်လူတယောက်တယောက်မှာတော့29ခုကတော့အများဆုံးပဲတက်တက်တော့ပူပြီးမရအောင်အားလုံးတော့ယောက်ျားမှာရတဲ့ယုတ်ယုတ်က အဲမိမမှာရတဲ့ယုံနဲ့ကွဲတာတွေကတခုရှိတယ်လို့မိမများမှာလည်းရတဲ့ယုံတဲ့အဋ္ဌိဘာဝယုံယောက်ျားမှာမရှိဘူးယောက်ျားများမှာလည်းရတဲ့ယုံပုံဘာဝယုံဆိုတာမိမိမတွေမှာမရှိဘူးကွာဒါဒီဒီနှစ်ခုကပုဂ္ဂိုလ်တယောက်တည်းနှစ်ခုမရနိုင်ဘူးလို့ဆိုတာဒါအဲ့တော့28ခုတည်းကဒီတခုကတော့ရော့နေတာယောက်ျားလည်း29ခုပဲမိန်းမလည်း29ခုပဲ28ခုအကုန်လုံးစုပြီးတော့မရနိုင်ဘူးအဲ့တော့ အသေးစိတ်ခွဲမယ်ဆိုလို့ရုပ်ပေါင်း29ခုရှိတယ်လူတစ်ခုတည်းဒီထဲမှာလည်းပဲဒီထဲမှာလည်းပဲ10ခုလောက်ကတော့ကိုပညာရုပ်တွေပါပဲဟွန်းရုပ်စစ်တွေမဟုတ်ပါဘူးပညာရုပ်တွေပဲအဲဒါ16ခုလောက်ကသူကပရမယုတ်တယ်16ခုလောက်ကပရမယုတ်အဲဒီယုတ်တွေအကြောင်းကလည်းအရင်ကတော့အကျေတွေတော့ဟောပြီးပါပြီ ဓာတ်က၄ပါးဓာတ်ကြီး၄ပါးရှိတယ်ပထဝီအာဘောတိဇောဝါယောဓာတ်ကြီး၄ပါးကိုယ်ရန်စမ်းသပ်ကြည့်လို့ရှိရင်ခဲမှာဉာဏ်နဲ့သဘောနူးညံ့တဲ့သဘောအဆိုင်ခဲသဘောနဲ့ကိုယ်ထဲမှာတွေ့ရတယ်အဲ့ဒါတွေကသူကပထဝီဓာတ်တွေလေခဲမှာတဲ့ရုပ်သဘောတွေ ဟိုမှာလက်မှာသံသကြည့်ခဲမှာကျမ်းမ်းတဲ့သဘောရင်လည်းတွေ့မယ်နူးညံ့တဲ့သဘောရင်လည်းတွေ့မယ်အဲ့ဒါပဲတွေ့ရလက်ရလို့ဆိုတဲ့ဝေါ်ဟာရကတော့ဒါကအမိပညာလောက်ထားတာပဲအမှန်ကတော့ဟိုမှာခဲမှာကျမ်းမ်းတဲ့သဘောနူးညံ့တဲ့သဘောတွေ့ထရတဲ့သဘောပဲရှိတာအာဘောအရေးသဘောစူစူထိုင်းတဲ့သဘောဖွဲ့စည်းတဲ့သဘောသူကစူတိုင်းဖွဲ့စည်းပြီးတော့ထားလို့ရုပ်တွေကွဲမကုန်လား ဆံမုံတို့ဂျုံမုံတို့အမုံလေးတွေတမုံတမုံစီလေးတွေအသေးလေးတွေရှိတယ်အဲ့ဒါလေးတွေကိုပင့်တော်လောက်တဲ့ရင်နဲ့တခါလဲစလိုက်လို့ရှိရင်ဟောတခုနဲ့ခုနဲ့တွဲပါဆိုင်ခဲကြီးတုံးခဲကြီးရှိတာတခုတည်းတစ်လုံးနဲ့ရှိသွားမကွဲတော့ဒါတခါပြန်နေပူလာပြီးတော့မှုတ်ကြည့်လိုက်လို့ရှိရင်တမှုစီတမှုစီကြံဖြစ်သွားတယ်အဲ့ဒါလိုပဲဒီကိုယ်ထဲမှာလည်းပဲရုပ်အသေးမွားလေးတွေကိုတကွဲစီတကွဲစီမကွဲရအောင်လို့စုပေါင်းပြီးတော့တွဲထားတဲ့ အဆိုရသဘောအရေးသဘောအာဘောရပဲတဲ့ကိုယ်ထဲမှာဒါရှိလို့ဒီအာဘောရတင်အကုန်လုံး၆ပြီးသွားလို့ရှိရင်တမှုတမှုစီခုနကလို့ကိုယ့်အကုန်မှာဟွန်းတမှုတမှုစီကိုယ့်ပြီးတော့လဲလဲကြည့်မှာမဟုတ်ဘာမှကြည့်မှာမဟုတ်သူကတမှုစီဖြစ်ပြီးတော့သွားမယ်အဲဒီအာဘောရကလည်းကိုယ်ထဲမှာရှိတာတေသောတအပူအေးသဘောကိုယ်ထဲမှာစမ်းကြည့်ပူတာသလောအေးတာသလောနွေးတာသလောသူတွေ့မယ်အဲဒါ ဘူရာအေးတာဘူရာဘူရာပဲလက်လည်းမဟုတ်ခြေလည်းမဟုတ်ခေါင်းလည်းမဟုတ်အေးတာလည်းအေးတာပဲနှွေးတာလည်းနှွေးတာပဲလက်ရခြေရခေါင်းရယောက်ျားမိန်းမဘာမှမဟုတ်ဘူးလို့ဆိုတာသဘောတရားလေးတွေနောက်ဝါရောတာတောင်းနှင်းလှုပ်ရှားတဲ့သဘောတောင်းနှင်းသာလှုပ်ရှားတာတောင်းနှင်းသာလှုပ်ရှားတာတောင်းတာဟာတောင်းတာပဲဥမာလက်ကိုဟုတ်လားဆန့်တန်းထားလိုက်လို့ရှိရင်လက်ထဲမှာစိတ်နဲ့စားပြီးတော့တောင်းနေတာတွေတွေ့တယ် တောင်းတာလေတင်းနေတာတွေ့မယ်တောင်းတာတွေ့မယ်လက်လက်ဆုပ်ထားလိုက်အဲတောင်းတာတွေတင်းနေတာတွေလက်ထက်ကနေပြီးသင်ရှားနေအဲဒီတောက်တင်းနေတဲ့သဘောကတောက်တင်းတာပဲလက်လည်းမဟုတ်ဘူးသူကခြေလည်းမဟုတ်ဘူးကိုယ်လည်းမဟုတ်ဘူးခေါင်းလည်းမဟုတ်ဘူးယောက်ျားလည်းမဟုတ်ဘူးမိန်းမလည်းမဟုတ်ဘူးသူကတောင်းတာတောင်းတဲ့သဘောပဲတင်းတာတင်းတဲ့သဘောပဲအဲလက်တွေပါလေကိုယ်လည်းစမ်းနေလှူရှားလိုက်တဲ့အခါကျတော့ယူရှားတဲ့သဘောရှိတယ်တနည်းအားတနည်းရွေ့ပါအဲရွေ့တာဟာလည်းရွေ့တဲ့သဘောပဲ ဗိုက်ထဲမှာအသက်ရှူတော့ကိုဖောင်းလိုက်ပင်နဲ့လှုပ်ရှားနေတာကြီးအဲဒီမှာယူယူရှားတဲ့သဘောတောင်းနေတဲ့သဘောတွေလည်းသင်ကြားပါတယ်ပဲတရားနေပြီးတော့အဲ့ဒါဝါယောဓာတ်တွေပဲရုပ်တွေပဲရုပ်သဘောတွေပဲဖောင်းတက်လာတာလည်းပဲတောင်းနေလှုပ်ရှားပြီးတော့ဖောင်းတက်လာတယ်ပင်ကျသွားတာလည်းပဲအဲလှုပ်ရှားပြီးဒီကလာပင်ကျသွားတယ်အဲ့ဒါတွေကဝါယောဓာတ်တွေပဲတောင်းနေလှုပ်ရှားတဲ့ဝါယောဓာတ်ပဲဓာတ်ကြီး၄ပါးရှိတယ် ပြီးတော့ဝဏကန္နာရသဩဇာအစင်းမျက်စိနဲ့မြင်နိုင်တဲ့သဘောအနတ်နှာခေါင်းနဲ့နားနိုင်တဲ့သဘောအရာတာအဲလျာနဲ့သိနိုင်တဲ့သဘောဩဇာအစီအစေးသဘောအဲဒီရုပ်ကလည်း၄ခုရှိတယ်အဲဒါအာဝဏိဘောရုပ်ရှိခုလို့ခေါ်တယ်

အစင်းရိပ်တွေထင်နေအောင်မျက်စိထဲမှာကြည်လင်တဲ့မျက်စိယုတ်နာယုတ်အပန်းထင်ထင်တော့အပန်းထင်နေအောင်နားတွေကယုတ်အဲနှာခေါင်းယုတ်အနံ့ထင်နေအောင်လို့နှာခေါင်းတွေကကြည်တဲ့ယုတ်လျာယုတ်အရာကထင်နေအောင်လို့ရှားတဲ့ကနေပြီးတော့ကြည်တဲ့ယုတ်ကိုယ်ယုတ်အတွေ့အထိတွေပြီးနိုင်အောင်လို့ကိုယ်တွေကနေပြီးတော့ကြည်တဲ့ယုတ်အဲ့ဒါကသူကငါးခုရှိတယ်ဒါဆိုရင်ကိုယ်ကူရပါ အဲဒီရုပ်တွေအားလုံးစည်းစည်းပေါက်ပေါက်လျှောက်ပြီးတော့တွက်လိုက်မယ်ဆိုရင်ရုပ်စစ်တွေကသူက16ခုရှိပါတယ်16ခုရှိတယ်အဲဒီရုပ်တွေဟာအကုန်လုံးစုပေါင်းပြီးတော့သူ့နေရာနဲ့သူစုပေါင်းပြီးတော့တီးနေတော့လက်ပုံသဏ္ဍာန်ခြေပုံသဏ္ဍာန်ခေါင်းပုံသဏ္ဍာန်ကိုယ်ပုံသဏ္ဍာန်နဲ့ ဒီလိုအထဝုထုကြီးဖြစ်ပြီးတော့ထင်းနေတာကိုသင်္ချာတွေ့နေတာဘာနဲ့တူလို့ဆိုလို့ရှိရင်လှဲများလို့ပဲဗမာပြည်ကတော့လှဲသင်္ချာနေတာလဲနဲ့ပြောမှလွဲလူရဲ့နားလဲလဲဟာသူ့စိတ်ပိုင်းနဲ့သူအစင်းနဲ့တတ်ဆင်ထားလို့ရှိရင်လှဲပဲသူကတော့ဟာတခုစီတခုစီဖြုတ်ကြည့်မယ်ဆိုရင်လည်းလှဲမရှိဘူးဘိန်းကတခြားဖြုတ်ကြည့် ဝင်ယောကတရားဖြုတ်ကြည့်လဲတန်ကတရားဖြုတ်ကြည့်တဘိုးကတရားဖြုတ်ကြည့်ဟိုရာနိုင်လေးတွေတစ်ခုစီတစ်ခုစီဖြုတ်ကြည့်စသဖြင့်ပေါ့လဲစိတ်ပိုင်းလေးတွေတစ်ခုစီတစ်ခုစီဖြုတ်ဖြုတ်ကြည့်ရင်တစ်ခုစီတစ်ခုစီမှာတော့လဲမရှိဘူးစိတ်ပိုင်းပဲဖြစ်နေအဲ့ဒါတွေသူ့နေရာနဲ့သူတဆင်ပြီးထားလိုက်တဲ့အခါကျတော့လဲကြီးဖြစ်နေအဲ့ဒါလိုပဲဒီရုပ်တရား ပထဝီဓာတ်ကလည်းသူ့နေရာနဲ့သူတခါတကူလုံးအနှံပြပထဝီတွေခဲမှာကျမ်းမ်းတဲ့ဟာတွေကိုလုံးပြည့်အာဘောဓာတ်ကလည်းတကူလုံးအရေးစိတ်ကြီးတဲ့ကလာသူကလည်းပဲဖွဲ့စည်းတတ်တဲ့သဘောတွေတကူလုံးဖွဲ့တွဲတာခြေသောဓာတ်ကလည်းကိုယ်ထဲမှာအနွေးဓာတ်အေးဓာတ်အပူဓာတ်တွေတခါတည်းသူ့နေရာနဲ့သူမျှပြီးတခါလာပြီးနေဝါယောဓာတ်ကလည်းတောင်းနှင်းမှုလှူရှားမှုသဘောတွေဟာတကူလုံးမှာထောက်ကံပြီးတခါလာပြီးနေတော့ ဒါကလည်းလက်ပုံသဏ္ဍာန်ကြီးခြေပုံသဏ္ဍာန်ကြီးခေါင်းပုံသဏ္ဍာန်ကြီးမျက်နှာပုံသဏ္ဍာန်ကြီးကိုယ်ပုံသဏ္ဍာန်ကြီးစသည်ဖြင့်ပုံသဏ္ဍာန်ကြီးလိုက်တဲ့ခါတဲ့အထေဝတ္ထုကြီးသင်္ချာတွေ့ပြီးတော့နေရအဲ့ဒါဟာရုပ်တရားတွေပဲတဲ့ကအစိတ်အစိတ်တစ်ခုချင်းတစ်ခုချင်းထုတ်ကြည့်မယ်ဆိုလို့ရှိရင်တော့ဒီဥစ္စာရှားလို့မတွေ့ဘူး ပုဂ္ဂိုလ်သားတဘာမရှိဘူးပုံသဏ္ဍာန်ထေရမရှိဘူးတစ်ခုချင်းတစ်ခုချင်းလည်းလျှောက်ကြည့်မယ်ဆိုရင်ဥပမာခုနတောင်းတာလေးတစ်ခုဆိုရတာဟုတ်လားတောင်းတာလေးတစ်ခုဝါယောဒကနေပြောရတာတောင်းတဲ့နေရာလေးကိုစိတ်နဲ့စိုက်ပြီးတော့ဒါလည်းတောင်းနေတာလေးနဲ့စိတ်နဲ့စိုက်ကြည့်လို့ရှိရင်ဒီထဲမှာလက်ပုံသဏ္ဍာန်လည်းမဟုတ်ဘူးသူကတောင်းတာတောင်းတာလည်းခြေပုံသဏ္ဍာန်လည်းမဟုတ်ဘူးကိုယ်ပုံသဏ္ဍာန်လည်းမဟုတ်ဘူးယောက်ျားပုံသဏ္ဍာန်လည်းမဟုတ်မိန်းမပုံသဏ္ဍာန်လည်းမဟုတ်ဘူး အသက်ရှင်နေတဲ့သတ္တဝါအကောင်ထဲလည်းမဟုတ်ဘူးတောင်းတာဟာတောင်းတာလေးရှိတာပဲဒါကြောင့်မို့ဒီသေသေးချာချာဝိပဿနာအစဉ်တိုင်းရှုမှပြီးသွားတဲ့ပုဂ္ဂိုလ်တွေဟာသမာဓိညာအားကောင်းလာတဲ့ခါကျတော့ပုံသဏ္ဍာန်ထေရတွေအကုန်လုံးပျောက်သွားတာယောက်ျားမိန်းမတွေပုံသဏ္ဍာန်ထေရတွေအကောင်ထေရတွေအကုန်လုံးပျောက်ပြီးသဘောလေးနဲ့ပြီးနေတာပေါင်းနေပိန်နေအစတော့မဂ္ဂဇပုဂ္ဂိုလ်ကတော့ပေါင်းနေပိန်နေဆိုတော့ဘိုင်းနေကိုယ်နဲ့ဒီလိုထင်နေတာပါပဲ ဒီလိုပဲထင်တာပဲအပြင်ကပုဂ္ဂိုလ်တွေကလည်းပဲသူတို့မှဒီလိုထင်နေတော့တရားထုတ်တဲ့ပုဂ္ဂိုလ်လည်းဒီလိုထင်လိမ့်မယ်လို့အောင်းမိနေကြတာဒါပဲမဲ့လို့သမာဓိညာရင့်လာတဲ့ခါကျတော့ဒီလိုမဟုတ်ဘူးသဘောတရားလေးတွေပဲထင်နေတော့ကြတာအထက်ပိုင်းသင်္ကန်းညာကြလို့ရှိရင်ဖြင့်ဖောင်းတဲ့သဘောလေးอ่ะဖောင်းတဲ့သဘောလေးပဲယူရတဲ့သဘောလေးတောင်းနေတဲ့သဘောလေးပဲယူလိုက်ကြောက်လိုက်ယူလိုက်ကြောက်လိုက်ယူလိုက်ကြောက်လိုက်တောင်းလိုက်ကြောက်လိုက်တောင်းလိုက်ကြောက်လိုက်တင်းလိုက်ကြောက်လိုက်တင်းလိုက်ကြောက်လိုက်သူသဘောလေးပဲ အထေဝတ္ထုပဲရှားလို့ရတယ်မှာတော့လက်တဏ္ဍခြေတဏ္ဍကောင်းတဏ္ဍဘာတဏ္ဍမှမရှိဘူးသူကဒီကြီးကြီးနဲ့တခါလဲပျောက်နေတဲ့သဘောလေးတွေကြီးတဲ့သူကထင်းလာတယ်အဲ့ဒီသဘောလေးတွေထင်အောင်လို့ပဲခုဘောင်းမပင်နာကစပြီးသွားကြောက်ပါမှလည်းရှုမှတ်ပြီးတော့နေရတယ်အဲ့ဒါသင်စားတွေ့ရတဲ့ဥစ္စာတွေမှန်မရအကုန်လုံးယုတ်တရားတွေပဲတဲ့ဒီယုတ်တရားတွေကို ဝိပဿနာဉာဏ်ဖြင့်အမှန်တိုင်းမသိနိုင်ကြလို့ရှိရင်ဘာဖြစ်သွားကြလဲဆိုတော့ခုနကပြောတဲ့အထင်လွဲပြီးတော့လဲဆွဲလာမှာပဲတဲ့။ပါရပြီးတော့လဲဆွဲလာနေဥပါဒနဲ့ခန္ဓာဥပါဒတရားတွေကဆွဲလာပြီးတော့ဥမာလက်ကလေးကိုွေးလိုက်လို့ဆိုတော့လက်ကလေးကိုွေးလိုက်လှုပ်လိုက်လို့ရှိရင်ဘယ်နဲ့ထင်လဲဆိုတော့အဲဒီကိုွေးလိုက်လှုပ်လိုက်တာငါပဲလို့ထင်နေတာပဲ။ငါကကိုွေးတယ်ငါလှုပ်တယ် ငါကွေးမယ်လို့ကြံတယ်ငါပဲကွေးတယ်မကွေးမိကလက်ကပဲဒီရောက်လာတယ်အရင်ကရှိနေတဲ့လက်ပဲဒီလက်ဟာငငယ်တွေကရှိနေတဲ့လက်ပဲငါပဲအရင်ကတွေကရှိနေတာပဲဒီလိုထင်နေတယ်အဲ့ဒါအထင်လွဲတာပေါ့တကယ်မှန်ကတော့ ကွေးမယ်လို့ကြံတဲ့စိတ်ကလေးကတစ်ခုပဲကွေးရဲ့ကွေးမယ်လို့ကြံတဲ့စိတ်ကလေးကြောင့်ဖြစ်တဲ့ရုပ်ကလေးတွေကလည်းဆင်းနေတစ်ခုစီတစ်ခုစီလေးတွေကွေးတဲ့ကွေးတဲ့ဟာတောင်းနှင်းမှုလိုကြားမှုလေးတွေဒီနေရာကဒီနေရာကိုမရောက်ဘူးဒီနေရာရွေးလိုက်ကြောက်လိုက်ဟိုနေရာရွေးလိုက်ကြောက်လိုက်ဟိုနေရာရွေးလိုက်ကြောက်လိုက်ဟိုနေရာရွေးလိုက်ကြောက်လိုက်ဒီနေရာဒီနေရာမရောက်ဘူးသူ့နေရာလေးတွေကပျောက်ပြီးတော့လိုက်နေတာအဲမမြဲတဲ့သဘောတွေကြီးတယ်ပဲမြဲတည်နာပြူပုဂ္ဂိုလ်သားတွေတဲ့ဘာမှမရှိဘူးအဲဒါကြောင့်သမာဓိညာကျင့်လာတဲ့အခါကျတော့ဒီကွေးတယ်မှတဲ့ပုဂ္ဂိုလ်ဟာ ကိုယ်ကျင်တယ်ကိုယ်ကျင်တယ်မှရင်မှရင်မှရင်နဲ့ကိုယ်ကျင်တဲ့စိတ်ကလေးတွေကိုယ်ကျင်ရင်ပြောင်းရင်ကိုယ်ကျင်ရင်ပြောင်းရင်ပြောင်းနေတဲ့စိတ်ကလေးတွေဒါပဲတွေ့ရတယ်။ကိုယ်ကြတော့လည်းကိုယ်တယ်ကိုယ်တယ်မှတော့ရွေးလိုက်ရင်ပြောင်းလိုက်ရွေးလိုက်ရင်ပြောင်းလိုက်ဒါပဲတွေ့ရတယ်။မြဲတည်နေတာတခုမှမရှိဘူး။ပုဂ္ဂိုလ်သားတော်တော်တခုမှမရှိဘူး။အဲ့ဒါတွေကိုအမှန်တိုင်းတွေ့ရတယ်။အဲ့ဒီမရောက်သေးခင်ကတော့အခုကိုယ်လိုက်တယ်ဆိုလို့ရှိရင်ငါပဲဆိုပြီးထင်သွားတယ်။ငါပဲယောက်ျားချင်းလည်းယောက်ျားပဲမိန်းမချင်းလည်းမိန်းမပဲလို့ထင်သွားတာပါ။ အရင်ကရှိနေတာလည်းငါပဲခုရှိနေတာလည်းငါပဲမကွေးငါလည်းငါပဲကွေးတော့လည်းငါပဲဒီလိုထင်တာအဲ့ဒါကွေးတာနဲ့အတူတူပဲတခြားအမူအရာတွေပြုတိုင်းပြုတိုင်းလည်းပဲဟုတ်လားခေါင်းကုန်းလိုက်မောလိုက်ကိုရင်းလိုက်ရင်လိုက်ထိုင်ညာကထားလိုက်ရလိုက်ရရကနေပြီးသွားလိုက်ညာလန်းလိုက်ဘယ်လန်းလိုက်အကုန်လုံး

အဲကွေးလိုက်လို့ရှိရင်အဲ့ဒီကွေးလေးသာလေးကိုပဲကောင်းတယ်လို့ရှင်းပြတာကိုသူကအထူးထင်ရှားဆုံးကတော့ကိုကြော်ကြော်ဝါးရှိလို့တကယ်လဲစတဲ့ခုံတဲ့ပုံကိုယ်တွေများအဲ့ဒါတွေကတော့ပါရဆုံးပုံတွေတကယ်လဲကိုယ်ဆပြီးလုံနေရတာကိုတကယ်လဲသူကသူတော့ဝေါ်ကြတယ်ဘယ်ကပုံကိုယ်တွေကလည်းကြည့်ပြီးတော့ဝေါ်ကြတယ်ဒီဥစ္စာကိုပါရနေတာဆိုရင်ရုပ်ရုပ်ကိုပါရနေတယ်ဟွန်းဟော ဝမ်းမြောက်ဝမ်းသာတဲ့တကားတချို့စကားပြောနေတာရှိတယ်။ကောင်းလှုပ်ခြေလှုပ်လက်လှုပ်ပြီးတကားလားအာရပါရပြောနေတာရှိတယ်။ဒါကလည်းအဲလက်လက်ဒီလက်ဒီပါတွေခါပြူရံပြူပြီးတကားလားပြောနေတယ်။ခေါင်းတွေပါတွေစပြူညှိပြူပြီးတကားလားပြောနေတယ်။အဲဒီလိုပြောနေတဲ့ပုဂ္ဂိုလ်ကဒီလိုပြောနေရတာကိုသူตายရနေတာ။လက်မူရာတွေကိုယ်မူရာတွေကောင်းမူရာတွေပြုပြင်နေရတာကိုตายရသဘောကျ။အဲ့ဒါ ပါရပြီးတော့ဆွဲလန်းတာပဲဒါလည်းပဲတဏှာဥပါဒနဲ့ဆွဲလန်းနေတာနာဥပါဒနဲ့ပါရစရာပဲကောင်းတယ်လို့ထင်ပြီးတော့ဆွဲလန်းနေတာအဲဒီလိုဆွဲလန်းနိုင်လို့တဲ့ဒီလိုယုတ်တရားတွေဟာဥပါဒနဲ့ခန္ဓာတရားတွေခေါ်ပါတယ်အဲဒီဥပါဒနဲ့ခန္ဓာတရားတွေကိုဥပါဒံဆွဲလန်းမှုမပြည့်အောင်လို့ဝိပဿနာရှိရတာဝိပဿနာရှိရဆိုတာဒါပဲဝိပဿနာဆိုတာကကိလေသာဤ ဖြစ်နေကြနယ်ပယ်တွေကိုဝိပဿနာဉာဏ်ကနေပြီးတော့သိအောင်လို့လုပ်ရတာဝိပဿနာကိလေသာကြီးဖြစ်ရဌာနကဘာလဲဆိုဒီဥပါဒနာခန္ဓာ၅ပါးပဲကိလေသာဖြစ်ရင်ဒီဥပါဒနာခန္ဓာ၅ပါးမှာဖြစ်တာအဲဝိပဿနာဉာဏ်ဖြစ်ရင်လည်းဒီဥပါဒနာခန္ဓာ၅ပါးမှာဖြစ်ရအဲကိလေသာတွေဖြစ်နေရင်တော့ဝိပဿနာမဖြစ်နိုင်ဘူးပေါ့ဝိပဿနာဖြစ်နေရင်လည်းကိလေသာမဖြစ်နိုင်ဘူးဥပမာအားဖြင့်တရားဘောကနေပြီးတော့ ဝင်ရထွက်ကြတယ်လူတယောက်တည်းသာဝင်နိုင်ထွက်နိုင်တဲ့တကားဆိုလို့ရှိရင်အတွင်းကလူကထွက်နေရင်အပြင်ကမဝင်နိုင်ဘူးပြင်ကလူကဝင်နေလို့ရှိရင်အတွင်းကမထွက်နိုင်ဘူးအဲ့ဒါလိုပဲဇီဝပါဒနာခန္ဓာ၅ပါးတရားတွေအာရုံပြုပြီးတော့ကိလေသာတွေဟာဖြစ်နေတဏှာဒိဋ္ဌိအစရှိတဲ့ကိလေသာတွေဖြစ်နေဆွဲလန်းတဲ့တရားတွေဖြစ်နေအဲဒီလိုဆွဲလန်းနေတဲ့အခါမှာဆိုရင်ဝိပဿနာဉာဏ်ကမဖြစ်နိုင်ဘူး ဝိပဿနာဉာဏ်ကရှုမှတ်ပြီးတော့ယုတ်တရားနာတရားတွေအဖြစ်အပျက်တွေနိစ္စဒုက္ခနာတတွေပြီးနေလို့ရှိရင်လည်းဒီဥပါဒံတရားတွေကမဖြစ်ရတော့ဘူးကွာသူတို့နှစ်ခုကဟိုပြောင်းပြန်ဆန်းကျင်မဲ့တရားတွေပဲအပူနဲ့အေးလိုပဲအမှောင်နဲ့အလင်းလိုပဲအလင်းလာရင်အမှောင်ပြောက်တာပဲအမှောင်ရောက်တယ်ဆိုရင်အလင်းမရှိတော့ဘူးအပူလာရင်လည်းအေးမရှိဘူးအေးလာရင်လည်းအပူမရှိဘူးအဲ့ဒါလိုပဲ တဏှာဒိဋ္ဌိအစရှိသောကိလေသာတွေကဆွဲလန်းပြီးတော့ဖြစ်နေလို့ရှိရင်ဒီဒီဒီခိုက်တာမှာဝိပဿနာဉာဏ်နဲ့မရှိဘူးဝိပဿနာဉာဏ်ကရှုပြီးတော့အဖြစ်အပျက်တွေသိနေတယ်ဆိုလို့ရှိရင်လည်းအဲ့ဒီကိလေသာတွေမရှိရဘူးအဲ့ဒါကြောင့်ဒီယုံနာတရားတွေသင်ကြားဖြစ်တိုင်းဖြစ်တိုင်းကိလေသာနဲ့မဆွဲလန်းနိုင်အောင်လို့နောက်ကလိုက်ပြီးဝိပဿနာရှုရတာကိုဖောင်းတယ်ဆိုရင်မရှိရင်ဘာဖြစ်မလဲ ဖောင်းတက်လာတာကိုပဲငါပဲလို့ဆွဲလာမှာပေါ့ငါပိုက်ပဲငါပဲငါကူပဲဒီလိုဆွဲလာဒါအဲ့ဒီဖောင်းပဲမိလို့ကြားနေတဲ့ဥစ္စာကိုပဲကောင်းတယ်လို့ထင်ပြီးတော့သဘောလဲကြနေတယ်ကိုယ်ကိုယ်လေးကိုအာရသဘောကြတဏှာနဲ့ဆွဲလာအဲ့ဒီတဏှာဒိဋ္ဌိနှစ်ပါးနဲ့ဆွဲလာနိုင်တဲ့တရားတွေရှိလို့ဒီဖောင်းပိန်နေတဲ့ဥစ္စာကလည်းပဲရုပ်ပါဒနဲ့ခန္ဓာပဲကိုယ်စားနေတာရုပ်ပါဒနဲ့ခန္ဓာ လှုပ်ရှားနေတာယုတ်ဥပါဒณะခန္ဓာထိုင်းနေတာယုတ်ဥပါဒณะခန္ဓာထနေတာယုတ်ဥပါဒณะခန္ဓာကိုယ်မူရတဲ့စုံတစ်ခုပြုနေတာယုတ်ဥပါဒณะခန္ဓာအဲတော့မျက်စိတို့နားတို့နှာခေါင်းတို့လျှာတို့ကိုယ်တို့ဆိုတာလည်းဒါယုတ်ဥပါဒณะခန္ဓာတွေပဲအဲဒီယုတ်ပါရဏခန္ဓာတရားတွေဟာဒုက္ခသစ္စာတရားတွေပါပဲတဲ့ပါတရား။ဘာဖြစ်လို့ဒုက္ခသစ္စာတရားတွေလဲဆိုရင် ဘဝအသေးဖြစ်ပြီးဆင်းရတယ်ဆိုတာဒီရုပ်တည်ပဲရုပ်မရှိဘဲနဲ့ဘဝအသေးမဖြစ်ဘူးရုပ်ရှိတော့ဖြစ်တာပိုပြီးဆင်းရတယ်ဆိုတာဒီရုပ်တည်ပဲဟာနောက်ဒုက္ခဒေါမနတာကဒုက္ခအရာနဲ့ကိုနာကျင်တဲ့ဆိုတဲ့အရာကယောဂဝေဒနာတွေဖြစ်ပြီးဆင်းရတယ်ဒီရုပ်တည်ပဲရုပ်မရှိရင်ဘယ်ရလာပြီးဖြစ်နိုင်မလဲယောဂမဖြစ်နိုင်ဘူး သိရတယ်ဆိုတော့လည်းဒီယုတ်တွေကရှိလို့သိရတာဆိုရင်ကိုဆွေးရတယ်ဆိုတော့လည်းဒီယုတ်တွေရှိလို့တဲ့ကိုကိုကိုယုတ်တွေကလည်းရှိလို့သူများယုတ်တွေကလည်းရှိလို့အဲ့ဒါတွေအကြောင်းပြုပြီးတော့ဆိုရင်ကိုဆွေးမှုတွေဖြစ်ရကိုကျွေးရတယ်ဆိုတော့လည်းယုတ်တွေရှိလို့ကိုယ်ထဲမှာဆင်းရဲမျိုးမျိုးတွေနဲ့တွေ့ရတယ်ဆိုတော့ကိုကြီးရှိလို့ဘောကိုယုတ်ကြီးမရှိဘဲနဲ့ဘယ်ကလာဆင်းရဲတွေ့နိုင်မလဲသိဆင်းရတယ်ဆိုတော့လည်းဒီကိုကိုမှီပြီးတော့ရုပ်ရှိလို့မှီပြီးတော့ဖြစ်ရတာအဲရုပ်မရှိဘဲနဲ့ဘယ်ဖြစ်နိုင်မလဲ အဲ့ဒါကြောင့်ရှေ့ကပြခဲ့တဲ့ဇာတိပိဒုက္ခဖြစ်ဟူပြီအစရှိတဲ့၁၇ပါးသောဒုက္ခတွေဟာဒီဥပါဒณะခန္ဓာတရားတွေရှိလို့ဖြစ်ရတာပဲတဲ့ဥပါဒณะခန္ဓာ၅ပါးတရားတွေဟာဒီပင်လင်ဆင်းရဲစိတ်တွေပါပဲတဲ့တခြားအရင်းမြစ်စစ်လိုက်လို့ရှိရင်ဒီဥပါဒณะခန္ဓာ၅ပါးတရားတွေဟာ ဆင်းရဲတရားတွေပဲတဲ့သူတို့ရှိလို့ဘဝအသေးဖြစ်ရတယ်သူတို့ရှိလို့ဦးရတယ်သူတို့ရှိလို့နားရတယ်သူတို့ရှိလို့သိရတယ်သူတို့ရှိလို့ဆိုရင်ဘူးဆိုရတယ်အဲဒါတွေမကောင်းတာတွေအကုန်လုံးဖြစ်ပေါ်ပြီးတော့လာရတယ်တဲ့ဒါကြောင့်ဥပါဒနာခန္ဓာ၅ပါးတရားတွေကဆင်းရဲတွေပဲလို့သူသိရမှာပေါ့ဒါကရုပ်ပါဒနာခန္ဓာအကြောင်းအချင်းချင်းပြောရတာနော်အကျေကတော့ရှင်ကဟောပြီဝေဒနာအကြောင်းပြောရအောင်လို့ဝေဒနာရုပ်ကပြီးသွားတယ် ပြီးပြီးထားလိုက်ပါအောင်လို့ဝေဒနာအကြောင်းအဲဝေဒနာဆိုတာဟာဝေဒနာဆိုတာဟာကောင်းတဲ့ဝေဒနာရှိတယ်မကောင်းတဲ့ဝေဒနာရှိတယ်တို့ကျုပ်တော့နှစ်ခုပါပဲဥပ္ပခဝေဒနာဆိုတာကတော့ပိန်မွေ့တယ်ဟိုကောင်းတဲ့အပိုင်းနဲ့ထည့်ထားပါတော့အဲကောင်းတဲ့ဝေဒနာမကောင်းတဲ့ဝေဒနာကောင်းတဲ့ဝေဒနာကိုဒုက္ခချမ်းသာလို့ခေါ်တယ်မကောင်းတဲ့ဝေဒနာကိုဒုက္ခဆင်းရဲလို့ခေါ်တယ်

ငါပဲဆိုပြီးတော့ပါဘိဗ္ဗက်မှုတော့ရှိနေအဲဒုက္ခဒုက္ခဝေဒနာဒုက္ခဝေဒနာကြတော့ကိုကောင်းတဲ့ခံစားမှုတွေကြတော့ကိုတကယ်ကိုသာနှိမ့်သက်မှုတွေဖြစ်နေတာတွေကတော့မြင်လို့ကောင်းတာကြားလို့ကောင်းတာနားလို့ကောင်းတာစားလို့ကောင်းတာတွေးကြည့်လို့ကောင်းတာသိကုစဉ်းစားကြံစီပြီးတော့ဝမ်းမြောက်ဝမ်းသာကြရတွေပြောကြတယ်ကြောက်ပြီးစဉ်းစားပြီးရင်ကောင်းနေတာဆို စိတ်ကူးစိတ်ကူးပြီးတဲ့ကလည်းကောင်းတယ်အဲဒီကောင်းတာတွေကိုချမ်းသာတယ်လို့ခေါ်တာပဲအဲ့ဒါတွေကြတော့သတ္တဝါတွေကအကုန်လုံးပါရနေတဲ့သဘောကြနေကြတယ်ဒီချမ်းသာတွေဒါတွေလူကျင်လို့ပဲလိုက်လိုက်နေကြတာပဲအမြင်ကောင်းနေမြင်ရအောင်အကြကောင်းနေကြရအောင်အနာကောင်းနာရအောင်အရသာကောင်းစားရအောင်ဒုတိကောင်းနေဒုတိရအောင်စိတ်ကူးထဲမှာလည်းအများအားပြောနေရအောင်ဆိုပြီးတော့ဆက်ရပြည့်စုံလို့နေမညာမှာလိုက်ပြီးတော့ရှားနေတာကျောင်းကျော်ရပါဆိုင်နေတယ် အဲ့ဒီဝေဒနာတွေကအဲ့ဒီဝေဒနာတွေကတဏှာနဲ့လည်းตายရပြီးတော့ဆွဲလာနေပါတယ်တဲ့ဒိဋ္ဌိနဲ့လည်းပဲအထင်မှားပြီးတော့ဆွဲလာနေပါတယ်တဲ့သူတို့တဏှာနဲ့ตายရနေတာကတော့ဒီကောင်းတဲ့ဝေဒနာတွေပုံမှာအထူးတင်ကြပါတယ်မကောင်းတဲ့ဝေဒနာတွေလည်းပဲကိုယ်မှာဖြစ်လာလို့ရှိရင်ငါပဲဆိုပြီးတော့ကိုယ်ကိုယ်နဲ့သိမ့်ပိုက်ပြီးတော့တရားตายရမှုရှိနေပါတယ်လို့အဲ ပုဂ္ဂိုလ်ပဲဆိုပြီးတော့ဒီမကောင်းတဲ့ဝေဒနာပြုပြင်ဖို့ပဲသူကလုံလုံကြီးကြောက်သွားဖို့ရတော့သူကအလိုမရှိဘူး။ဒါသိမဲ့မှုပဲရှိနေပါလား။ဟောပြီးတော့ဒိဋ္ဌိနဲ့ဆွဲလမ်းမှုကတော့ဖြင့်ကောင်းတာဖြစ်မကောင်းတာဖြစ်ခံစားမှုဝေဒနာတွေဟာကိုငါပဲလို့တော့ထင်နေတယ်။ငါကောင်းတော်ကောင်းပဲ။မြင်လို့ကောင်းသွားတာလည်းငါပဲ။မြင်လို့မကောင်းသွားတာလည်းငါပဲ။ ကြားလို့ကောင်းတော့လည်းငါပဲကြားလို့မကောင်းတော့လည်းငါပဲအဲဓွား၆ပါးကအောင်၆ပါးနဲ့တွေ့ပြီးတော့ကောင်းတော်တာတွေလည်းငါကောင်းတော်တယ်လို့ထင်တာမကောင်းတော်ပြန်လို့ရှိရင်ငါပဲငါဆင်းရဲတယ်ဆိုပြီးတော့ဘယ်လိုဆွဲလာနေတာအဲဒါအထင်မှားပြီးဒီကလည်းဒီထိနဲ့ဆွဲလာနေတာတဲ့အဲဒီဆွဲလာမှုတွေဖြစ်အောင်လို့ဒီဝေဒနာတွေဖြစ်တိုင်းဖြစ်တိုင်းလည်းဒါရှိရမှာပါပဲကိုယ်ထဲမှာဆင်းရဲဖြစ်လာလို့ရှိရင်ညောင်းတာပူနာခြင်းခက်ခဲတာတွေ ဟုတ်လားညောင်းတယ်ညောင်းတယ်ပူတယ်ပူတယ်နားတယ်နားတယ်စသည်ဖြင့်ရှုရမှရတယ်မရှုမမလို့ရှိရင်အဲ့ဒီညောင်းတာပူတာတွေကငါပဲရှင်တယ်ညောင်းတာပူတာတွေကောင်းစားစီရင်တဲ့စိတ်တွေတောင်းတမှုတွေနောက်ကလိုက်ပြီးတော့ပါရမှုတွေလည်းလိုက်တာအဲ့ဒါတွေမဖြစ်အောင်လို့ကညောင်းတိုင်းပူတိုင်းနားတိုင်းကျင်တိုင်းခါတိုင်းဝေဒနာလေးစိုင်းပြီးတော့ရှုရတယ်ရှုလို့သမာဓိညာအားကောင်းလာတဲ့ခါကျတော့ညောင်းတဲ့သဘောလေးတွေနားတဲ့သဘောလေးတွေ သဘောတရားနေရာချင်းထင်လာတယ်ဖြစ်ပြီးရင်ကြောက်သွားရင်ဖြစ်ပြီးရင်ကြောက်သွားရင်မမြဲတဲ့တရားတွေဆင်းရဲတရားတွေပုဂ္ဂိုလ်သတ္တမဟုတ်တဲ့သဘောတရားတွေမိစ္ဆာတဝနာတတရားတွေကိုယ်ပိုင်ညာနဲ့ပိုင်းခြားပြီးတော့သိတာလေအဲဒီလိုသိအောင်လုပ်အားထုတ်ပါဟောကောင်းတဲ့ခံစားမှုတွေနဲ့စပ်ပြီးတော့လဲကိုယ်ထဲမှာရှိစိတ်ထဲမှာရှိကောင်းတာလေးတွေပေါ်လာရင်ဒါလည်းရှိရမှာရတာ ဝမ်းမြောက်ဝမ်းသာတာတွေထူအားခြင်းတာဝမ်းသာရင်ဝမ်းသာတယ်ဝမ်းသာတယ်မှကိုယ်ရဲ့အတွေ့အထိတွေကောင်းလို့ရှိရင်လည်းကောင်းတယ်ကောင်းတယ်ရှုမှတ်ပြီးတကလားသိအောင်အားထုတ်ရတယ်အဲ့ဒါမသိလို့ရှိရင်လည်းဒါတွေကိုမင်းတဏှာနဲ့ပါရပြီးသဘောကျတယ်ငါပဲလို့လည်းထင်ပြီးတော့ဒိဋ္ဌိနဲ့လည်းပဲဆွဲလာပြီးတကလားသွားတယ်အဲ့ဒီတဏှာဒိဋ္ဌိနဲ့မဆွဲလာနိုင်အောင်လို့ခါတယ်ဒီအကောင်းဆုံးတွေပေါ်တိုင်းပေါ်တိုင်းဝေဒနာလေးတွေရှိရတယ်တဲ့ဒါကလည်းဝေဒနာနုပါဒနာခံအကျေဟောခဲ့တယ်လို့လားကျေဟောပြီးပါပြီ နောက်ပညာမှတ်သားမှုလည်းအတူတူပါပဲပညာကမှတ်သားမှုတို့တို့အာယုန်တွေကိုမှတ်မိတာတွေဟာငါပဲလို့ထင်နေတယ်ငငယ်တုန်းကစပြီးတော့မှတ်သိလာတာတွေအခုပြန်စဉ်းစားလိုက်တဲ့ပေါ်နေအဲ့ဒါငါပဲလို့ထင်နေတယ်မှတ်မိတာလေးအရင်ကမြင်မှုတာလေးတွေပြန်ပြီးစဉ်းစားလိုက်ရင်ပေါ်နေတယ်အဲ့ဒါငါပဲလို့ထင်နေတယ်အရင်ကတူဘူးတီဘူးတဲ့ပုံကိုယ်တွေနဲ့တွေ့လို့မှတ်မိကြတယ်ငါပဲလို့ထင်နေတယ် အဲပညာကိုငါထင်နေတာအဲဒီတော့မှတ်မိတာလေးတွေကိုပဲကောင်းတယ်ဆိုပြီးသာယာနေရတယ်ငါအမှားကောင်းတယ်ငါကသတိကောင်းတယ်ငါကညံကောင်းတယ်မမေ့ဘူးအဲဒါလေးသာယာနေရရောသူကအဲဒီသာယာလာလဲတဏှာနဲ့သာယာပြီးတကရာဆွဲလာနေတာမှန်တော့ပညာဟာငါလည်းမဟုတ်ဘူးအများအားလည်းရှိနေတာမဟုတ်ဘူးသာယာစရာလည်းမဟုတ်ဘူးအရင်တော့ မမိတာရင်တော့ပျောက်သွားအခုမမိတာကသူအသေးသေးတယ်ပဲဒီမှာပါရစရာလည်းမရှိဘူးပုဂ္ဂိုလ်သားတော်လည်းထင်မှဆွဲဆွဲလမ်းကြတယ်မရှိဘူးအဲ့ဒါလေးတွေသိအောင်လို့အဲဒီမှာသားမှုလေးတွေလည်းဖြစ်တိုင်းဖြစ်တိုင်းတကားလည်းရှုမှတ်ပြီးတော့ပိုင်းခြားပြီးတော့သိရတယ်သင်္ခါရအာထုံမှုတွေအာထုံမှုတွေကတော့ကိုယ်တိုင်းစာတိုင်းသွားတိုင်းလာတိုင်းလှုပ်ရှားတိုင်းကိုယ်မူရာပြုတိုင်းစိတ်မူရာပြုတိုင်းဟာ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 ပြီးတော့အဲ့လိုစီမံခန့်ခွဲလုပ်နေတာကိုပဲကောင်းတယ်လို့ထင်ပြီးတော့ဗာအနိတသဘောကျနေတယ်လေအဲဒနာဒီတိနဲ့ဆွဲရနေကိုကိုယ်ကိုယ်ထဲမှာဒီလိုဆွဲနေတာဝိညာဉ်နဲ့ဝိညာဉ်ဝိညာဉ်စာပြီးတာပဲအဲမြင်ပြီးပြီးတယ်ကြားပြီးပြီးတယ်နာပြီးပြီးတယ်စားပြီးပြီးတယ်တွေ့ထိပြီးပြီးတယ်သိကုသနာကြံစီပြီးတော့ပြီးတယ်အဲ့ဒီပြီးနေတဲ့အပြီးလေးတွေလည်းပဲငါးကောင်တော်ကောင်များဖြင့်ထင်မှဆွဲလာနေတယ် အဲသိနေတာလေးတွေကိုပဲကောင်းတယ်လို့ထင်ပြီးတော့ပါရနေတယ်ဒီပီလေးတွေကြောက်တော့မှသိဆိုရင်လည်းမပါရသဘောကျတယ်အဲဒါတဏှာရိတိနဲ့ဆွဲလာနေကုန်တဲ့အဲဒီလိုတဏှာရိတိနဲ့ဆွဲလာအပ်တဲ့တရားတွေဟာပါဥပါဒနာခန္ဓာ၅ပါးတရားတွေပဲတဲ့ဒီဥပါဒနာခန္ဓာ၅ပါးတရားတွေဟာဒုက္ခတရားတွေတဲ့ဆင်းရဲတွေပဲဘဝအသေးဖြစ်ပြီးတော့ဆင်းရဲရတယ်ဆိုတော့ဒီခန္ဓာ၅ပါးရှိလို့တဲ့ဒီခန္ဓာ၅ပါးမရှိဘဲနဲ့ဘယ်တော့ဘဝအသေးဖြစ်နိုင်မလဲ

လူခန္ဓာ၅ပါးရှိပြီးတော့နေတဲ့အတွက်ကြောင့်စိုးရင်နေရာတွေနဲ့တွေ့ပြီးတော့စိုးရင်ရတယ်ပူရတယ်ဆွေးရတယ်လွန်းရတယ်ငူကြွေးရတယ်ဟုတ်လားအဲကိုယ်ထဲမှာဆင်းရဲဒုက္ခမျိုးမျိုးတွေနဲ့တွေ့ရတယ်စိတ်ထဲမှာလည်းပဲစိတ်လုံးမသာကြည်ပြီးဆင်းရဲဒုက္ခမျိုးမျိုးတွေနဲ့တွေ့ရတယ်အဲ့ဒီဆင်းရဲတွေကဘယ်ကလာတော့ဆိုလူခန္ဓာ၅ပါးတွေရှိနေလို့ဒီခန္ဓာ၅ပါးအရင်းကနေရှိနေလို့ဒီခန္ဓာ၅ပါးတွေနှုတ်ပြတယ်လို့ရှိရင်ဘာမှသူကတော့ ဒီဆင်းရဲတွေမပေါ်နိုင်ဘူးဥမာအားဖြင့်ဒီနိုင်တဲ့ပုံကိုယ်တွေကပေါ့လေနိုင်တဲ့ပုံကိုယ်တွေကဆိုတော့ဟောလာလူနဲ့မပြောပါနဲ့တော့ဘယ်နဲ့ပြောရဥပမာတစ်ခုနဲ့ပြောပါနွားဆိုတာဟောလာနွားကိုမတနာမညာလာတဲ့ပုဂ္ဂိုလ်တယောက်က ဖမ်းပြီးတကလားသူရိုက်နဲ့ရိုက်နဲ့တော့ရိုက်တဲ့ရိုက်တဲ့ဒီကနာကျင်ကနာကျင်မှုတွေသူခံရတာပါနော်ဒီလိုနာကျင်မှုတွေခံရတာဘာကြောင့်လဲဆိုသူရုပ်ကိုယ်ကြီးရှိနေလို့ပဲနွားမှာရုပ်ကိုယ်ကြီးရှိတယ်နွားရုပ်ကိုယ်ကြီးရှိတဲ့အတွက်ဒီနွားကိုနှစ်ဖားကျုံးနဲ့တပ်ပြီးတော့ခြိထားလို့ရတယ် အကယ်၍သာရုပ်ကိုကြီးမရှိရင်ဘယ်ချီလို့ရမလဲဖမ်းထားလို့လည်းမရဆွဲဆွဲလာလို့လည်းမရဘူးသိမ့်လာလို့လည်းမရဘူးရိတ်လို့လည်းမဖြစ်ဘူးသူကရုပ်ကိုကြီးမရှိရင်ရုပ်ကိုကြီးကရှိပါအောင်တော့အဲဝေဒနာဆိုတဲ့နာကျင်တတ်တဲ့သဘောမရှိဘူးပညာဆိုတဲ့မှတ်သားရတဲ့သဘောမရှိဘူးစိတ်ဆိုတဲ့အသိမရှိဘူးဆိုလို့ရှိရင်လည်းဘာမှဖြစ်မှာမဟုတ်ရဲ့ပြင်မဲ့တုံးတိုင်ကြောက်ခဲရိုက်တယ်လို့နေမှာဘာမှဖြစ်မှာမဟုတ်

အဲနာတရားတွေရှိနေတာနာခန္ဓာတွေကဆင်းရဲပဲယူနာခန္ဓာတွေကဆင်းရဲတရားတွေပါပဲတဲ့ဒါကိုဒီမှာဟောတာလေမရတာလို့ဒုက္ခဆိုတူတူပြောရရင်တူတူပြောရမယ်ဆိုလို့ရှိရင်ဆွဲလာနိုင်တာငါခန္ဓာသစ္စာဒုက္ခပဲဆွဲလာနိုင်တဲ့ခန္ဓာ၅ပါးတရားတွေဟာဒုက္ခသစ္စာတရားပဲအဲဆွဲလာနိုင်တဲ့ခန္ဓာ၅ပါးတရားတွေကဘယ်မှာရှိတာတုန်းဆိုကိုယ်ကိုယ်ထဲမှာရှိနေတယ်ကြားမှာရှိတာမဟုတ်မြင်တိုင်းမြင်တိုင်း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 အဲမျက်စိကိုလည်းငါကောင်းတရားကောင်းနေနဲ့ထင်မှားပြီးတော့ဆွဲလာတယ်မြင်ရတဲ့အခြင်းကိုလည်းပုဂ္ဂိုလ်သတ္တဝါကောင်းနဲ့ထင်မှားပြီးတော့ဆွဲလာတယ်မျက်စိကိုလည်းပဲကောင်းတယ်လို့ထင်ပြီးသားရတယ်မြင်ရတဲ့အခြင်းကိုလည်းလှပါတယ်တင်းတယ်လို့ထင်ပြီးသားရတယ်တဏှာဒိဋ္ဌိနဲ့ဆွဲလာနေကုန်လားရုပ်ရုပ်ရုပ်ခန္ဓာမှာဆွဲလာတယ်အဲကမြင်တယ်ဆိုတဲ့နံတရား အဲ့ဒီနာတရားတွေပုံမှာလည်းမြင်တယ်ဆိုတဲ့ဥစ္စာကိုလည်းပဲအဲကောင်းတယ်ထင်ပြီးတော့ပါရတာလည်းရှိတယ်အဲမြင်တာလေးကငါပဲလို့ထင်ပြီးတော့ပုဂ္ဂိုလ်သတ္တဝါအနေနဲ့ထင်မှဆွဲလာမှလည်းရှိတယ်အဲတဏှာဒိဋ္ဌိနဲ့မြင်မြင်တယ်ဆိုတဲ့နာတရားလေးပုံမှာလည်းသူဆွဲလာအဲ့ဒီမြင်တာလေးကိုသူခွဲလိုက်လို့ရှိရင်ဝေဒနာရှိပါတယ်၊သင်ညာပါတယ်၊သင်္ခါရပါတယ်၊ဝိညာဉ်ပါတယ်၄ခုပဲ။ မြင်ကမြင်ကသိကမြသဘောလေးကဝิญဉ်ဝิญဉ်ခန္ဓာခေါ်တယ်မြင်ရတဲ့အာယုံအကောင်းဆိုးလိုက်ပြီးတော့ကောင်းကောင်းကောင်းသွားလိုက်ဆိုးသွားလိုက်မြင်တာကောင်းရင်ကောင်းတဲ့အာယုံကိုမြင်ရတဲ့အခါမှာကောင်းသွားတယ်မကောင်းတဲ့အာယုံမြင်ရတဲ့အခါမှာမြင်လို့မကောင်းသွားတယ်ဆိုဝေဒနာကိုမြင်ရတဲ့အာယုံမှာသာသာရဲ့ပညာကိုမြင်အောင်လို့စစ်စောအထုတ်ပြီးတော့ပေးတဲ့သဘောလေးရှိတယ်မြင်အောင်လို့စူးစိုက်ပြီးတော့ကြည်တာတော့နှလုံးသွင်းတာတော့စစ်စောအထုတ်ပေးတဲ့သဘောရှိတယ်အဲ့ဒါကသူကသင်္ခါရကို အဲ့တော့မြင်မှုလေးထဲမှာကိုဥပါဒနာခန္ဓာက၄ပါးပါနေတယ်နာဥပါဒနာခန္ဓာ၄ပါးအဲ့ဒီနာဥပါဒနာခန္ဓာ၄ပါးလဲပုဂ္ဂိုလ်တ attva နေရာချင်းလဲထင်မှပြီးတော့ဆွဲလာမှာတယ်။อืมပြီးတော့ကောင်းတဲ့နေရာချင်းလည်းပဲตายာပြီးကြတာဆွဲလာမှာတယ်မြင်တာလေးကကောင်းတယ်မြင်တာလေးတွေကောင်းတယ်ဒီလိုပဲအကောင်းမြင်အောင်လို့လည်းအားထုတ်ပြီးတော့နေကြတယ်။အဲ့လိုသာဆွဲလာတာမို့ မြင်မှုလေးတစ်ခုတည်းမှာဥပါဒณะခန္ဓာ၅ပါးပါဝင်ပြီးတော့နေတယ်။ဒါကြောင့်မြင်မှုလေးကိုမြင်တိုင်းမြင်တိုင်းဥပါဒณะခန္ဓာ၅ပါးသိအောင်လို့ဥပါဒနာကြည့်ရတာ။အဲဒုက္ခသစ္စာတရားပဲဒုက္ခပရိညယဒုက္ခဒုက္ခသစ္စာကိုပရိညယပိုင်းခြား၍သိရ၏ဒုက္ခသစ္စာပိုင်းခြားသိရမယ်ဒုက္ခသစ္စာတရားတွေအစနဲ့အဆုံးနဲ့သူ့သဘောရင်းနဲ့ ဖြစ်မှုနဲ့ပြက်မှုနဲ့မမြဲတဲ့သဘောနဲ့ဆင်းရဲတဲ့သဘောနဲ့အနတ္တသဘောနဲ့အဲ့ဒါတွေပိုင်းခြားပြီးကြတာသိရမှာပိုင်းပိုင်းခြားခြားသိခြားခြားသိရမယ်လို့ဆိုလို့ဒုက္ခသစ္စာတရားတွေဒုက္ခသစ္စာတရားတွေဟာကိုမြင်တဲ့ခိုက်တာမှာဖြစ်ပေါ်သွားတဲ့တရားတွေဟာရုပ်ပဲဖြစ်ဖြစ်နာမ်ပဲဖြစ်ဖြစ်လားအဲအခုပဲဖြစ်လာတယ်ဖြစ်ပြီးရင်ပျောက်သွားတယ်မမြဲတဲ့တရားပဲဆင်းရဲတရားပဲပုဂ္ဂိုလ်တ attva မှုတဲ့သဘောတရားပဲဆိုတာကိုပိုင်းပိုင်းခြားခြားပြီးတော့သိရမှာပါ

ကိုယ်လိုက်လှုပ်လိုက်တဲ့ဥစ္စာလေးကယုတ်တရားကိုယ်လိုက်လှုပ်လိုက်တဲ့ယုတ်တရားကယုတ်ပါတဲ့ခန္ဓာပဲအဲဒီကိုယ်လိုက်လှုပ်လိုက်တဲ့ယုတ်တရားကိုငါလို့လည်းထင်တယ်ကိုယ်လိုက်လှုပ်လိုက်တာကောင်းတယ်လို့လည်းပါရတယ်အဲတဏှာတိတိနဲ့ဆွဲလာဝိပဿနာနဲ့အနိစ္စဒုက္ခအနတ္တမသိလို့ရှိရင်အဲဒီကိုယ်သာလေးရှုမှတ်ပြီးတော့မသိလို့ရှိရင်အဲဒီကိုယ်လှုပ်ရှားလိုက်တဲ့သဘောလေးကိုပဲကောင်းတယ်လို့ထင်ပြီးပါရပါနိုင်တယ်ငါပဲလို့ထင်ပြီးတော့လည်းပဲ ဆွဲလာမိသွားနိုင်တယ်အဲဒီလိုအထင်လွဲပြီးတော့ပါရပြီးဆွဲလာနိုင်လို့အဲဒီကွေးမှုလူစားမှုတွေကဥပါဒနာခန္ဓာပဲကွေးမယ်လို့ကြံတဲ့စိတ်ကလေးလည်းပဲထို့တူပဲအဲဒါလေးငါပဲလို့လည်းအထင်မှားပြီးတော့ဆွဲလာနိုင်တယ်ကောင်းတယ်လို့ထင်ပြီးတော့လည်းပါရဆွဲလာနိုင်တယ်အဲဒါကြောင့်ကွေးမယ်လို့ကြံတဲ့စိတ်ကလေးကလည်းပဲသူလည်းဥပါဒနာခန္ဓာပဲ အဲ့ဒီဥပါဒနာခန္ဓာတရားတွေဒုက္ခသစ္စာတရားတွေပိုက်ချသိရအောင်လို့ဒါကိုယ်တိုင်ကိုယ်တိုင်လည်းပဲကိုယ်ကျင်တာလေးရောကိုယ်တာလေးရောသိအောင်ကိုယ်ရယ်ကိုယ်ရယ်ကိုယ်ရယ်ဆန့်တယ်ဆန့်တယ်ဆန့်တယ်ဒါတွေမှတ်ရတာပေါ့။အဲသွားတိုင်းလာတိုင်းလှူရှားတိုင်းအကုန်လုံးဒီတိုင်းကြီးရယ်ပဲ။သဘောအားဖြင့်အတူတူပဲ။အဲစိတ်ကုသနာကြံစည်တဲ့ခါကာလမှာလည်းပဲစိတ်ကုသနာကြံစည်တာကြံစည်တဲ့ဆိုတာကသာနာခန္ဓာတွေပဲ။စိတ်ကုသနာကြံစည်မှုဤတရားဖြစ်တဲ့ရုပ်ကိုယ်ကြီးရဲ့ရုပ်ခန္ဓာပဲ။အဲဒီမှာလည်းပဲခန္ဓာ၅ပါးပဲ။ အဲဒီခန္ဓာ၅ပါးတရားတွေသိအောင်လို့ကဒီကုသနဲ့ကြံစီတိုင်းလည်းရှုမှပြီးဒီကလာပိုင်းခြားပြီးတော့သိရတယ်အဲဒါဥပါဒณะခန္ဓာ၅ပါးဒုက္ခသစ္စာတရားတွေပဲတဲ့အခုယောဂီတွေရှုပြီးတော့နေရတဲ့ဥစ္စာအဲဒီဒုက္ခသစ္စာတရားတွေရှုနေရတာဟုတ်လားအောင်းနေပိနေရှုလို့ရှိရင်ယုတ်ပါဒณะခန္ဓာရှုနေတာဝေရသနဲ့ရှုလို့ရှိရင်ယုတ်ပါဒณะခန္ဓာတွေရှုနေတာ ထိုင်နေထားတယ်သွားတယ်လာတယ်လှူရှားတယ်ကိုယ်မူရတဲ့ရှင်ရှင်ရဲ့ရုပ်ပါဒနဲ့ခန္ဓာရှိနေတာဒါကနေပြီးတော့သိကုသနာကြံစီတာလေးတွေရှိလို့ရှိရင်နာဥပါဒနဲ့ခန္ဓာရှိတာညောင်းတာပဒနာကြိကခဲတာဝေဒနာတွေရှိပြန်လို့ရှိရင်ဝေဒနာဥပါဒနဲ့ခန္ဓာလို့အဲ့ဒါကိုရှိနေတာအဲသွား၆ပါးကပေါ်တိုင်းပေါ်တိုင်းဘယ်ဟာပဲရှိရှိယုံနေတာတစ်ခုခုကိုတော့ရှုမိနေတာရုပ်ပါဒနဲ့ခန္ဓာနာဥပါဒနဲ့ခန္ဓာတစ်ခုခုကိုရှုမိနေတာ

ဆွဲလန်းနိုင်ရာငါခန္ဓာသစ္စာဒုက္ခပင်ဆွဲလန်းနိုင်ရာငါခန္ဓာသစ္စာဒုက္ခပင်ဆွဲလန်းနိုင်ရာငါခန္ဓာသစ္စာဒုက္ခပင်ဆွဲလန်း လန်းနိုင်တဲ့ခန္ဓာ၅ပါးတရားတွေမျက်စိကမြင်တိုင်းမြင်တိုင်းဆွဲလန်းနိုင်တယ်အဲဒါဒုက္ခသစ္စာတရားတွေပဲနားကကြားတိုင်းကြားတိုင်းဆွဲလန်းနိုင်တယ်နှာခေါင်းကနားတိုင်းလျှာကရတာစားတဲ့ကိုယ်ကတွေ့ထိတဲ့ကိုယ်ရဲ့စားတိုင်းလှုပ်ရှားတဲ့စိတ်ကူးစဉ်းစားကြံစီတိုင်းဆွဲလန်းနိုင်တယ်ဘယ်လိုဆွဲလန်းနိုင်တယ်လဲဆိုရင် ငါးကောင်းသရဝါကောင်းနေရာဖြင့်ထင်မှားပြီးတော့ဆွဲလာနိုင်တယ်ကောင်းတယ်လို့ထင်ပြီးတော့ပါရပြီးတော့လည်းဆွဲလာနိုင်တယ်ဒနာဒိဋ္ဌိငခုနဲ့ဆွဲလာနိုင်တာပဲအဲဖင်ထင်လွဲပါရဆွဲလာတာနဲ့ပြဥပါဒာလို့ဥပါဒာဆွဲလာမှုကနှမျိုးရှိတယ်လို့ဆိုတာဒီကောင်းနေပေးတာဆိုရထင်လွဲပါရထင်လွဲပါရဆွဲလာတာဆွဲလာတာမပြဥပါဒံမပြဥပါဒံ ယာဆွဲလန်းနာမပြဥပါဒံမပြဥပါဒံသင်လွဲသာယာသင်လွဲသာယာဆွဲလန်းနာ

ရုပ်တရားတွေကိုငါကောင်းတော်ကောင်းနေရာချင်းထင်တယ်ကောင်းတယ်လို့ထင်ပြီးတော့ဒါနှိမ့်တဲ့သဘောကြတယ်အဲဒီရုပ်တရားတွေကဥပါဒနာခန္ဓာမြင်စေခဏမှာမြင်သိသွားတဲ့နာတရားတွေဟုတ်လားဝေဒနာပညာသင်္ခါရဝိညာဉ်၄မျိုးရှိပါတယ်အချင်းချင်းတော့2မျိုးပဲပြောကြပါတယ်ယုံနာနှစ်ခုပဲခွဲကြပါတယ်အစိတ်ပိုင်းနေများတော့မှားရတာခက်အဲမြင်စေခဏမှာမြင်မှုနာခန္ဓာတွေရှိတယ် မြသိမှုနာကာရတွေအဲ့ဒါကိုငါလို့ထင်သွားကြတယ်ဟောဒိဋ္ဌိနဲ့ဆွဲလန်းသွားတာထင်တယ်ဒီလိုထင်ကြအကုန်လုံးထင်နေတာလေဥစားအကုန်လုံးထင်နေတာတရားသဘောသိစရာမသိသေးတဲ့ပုဂ္ဂိုလ်တွေကအဲဒီလိုထင်နေတာစဉ်းစားနေစဉ်းစားနေဟာတခါလဲမြင်နေတာတွေဟာငါပဲကြားနေတာတွေငါပဲနာသာတွေ့ထိပြီးနေတာတွေဟာအကုန်လုံးငါတွေပဲထင်နေတယ်ငါပဲအကုန်လုံးလျှောက်ပြီးနေလို့အောင်းမိတယ် ပြီးတော့အဲ့ဒါတွေပါနေတဲ့သဘောကျနေတယ်မြင်ရတာလေးလည်းသဘောကျကြားတာလည်းသဘောကျနားတာသဘောကျပါနေတာတဏှာဥပါဒံပဲအဲ့ဒီတဏှာလေးတွေနဲ့ပါနေဆွဲလန်းနိုင်လို့အဲ့ဒီတရားတွေဟာကိုဥပါဒနဲ့ခန္ဓာခေါ်တယ်တဲ့ဒုက္ခသစ္စာတရားတွေပဲဒါတွေကိုပိုင်းခြားပြရမှာဒုက္ခပြင်းပြင်းရတာတွေပိုင်းခြားပြရမှာခိုင်ကြက်ကြက်ဆိုတော့မအောင်လို့မြင်စေခဏနာ၏ မျက်စိနဲ့အဆင်းကမျက်စိနဲ့အဆင်းကရုပ်ဥပါဒณะခန္ဓာရုပ်ဥပါဒณะခန္ဓာမြင်စေခဏ၌မြင်စေခဏ၌မျက်စိနဲ့အဆင်းကမျက်စိနဲ့အဆင်းကရုပ်ဥပါဒณะခန္ဓာရုပ်ဥပါဒณะခန္ဓာမြင်စေခဏ၌မြင်စေခဏ၌မျက်စိနဲ့အဆင်းကမျက်စိနဲ့အဆင်းကရုပ်ဥပါဒณะခန္ဓာရုပ်ဥပါဒณะခန္ဓာ မိသွေဓမ္မ၌ယေတိသိကယုတ်ပါရတဲ့ခန္ဓာမိသွေဓမ္မ၌ယေတိသိကယုတ်ပါရတဲ့ခန္ဓာမိသွေဓမ္မ၌ယေတိသိကယုတ်ပါရတဲ့ခန္ဓာမြင်နာသိတာကမြင်နာသိတာကန ပါဒနဲ့ခန္ဓာနာဥပါဒနဲ့ခန္ဓာမြင်သာသိတာကမြင်သာသိတာကနာဥပါဒနဲ့ခန္ဓာနာဥပါဒနဲ့ခန္ဓာမြင်သာသိတာကမြင်သာသိတာကနာဥပါဒနဲ့ခန္ဓာနာဥပါဒနဲ့ခန္ဓာမြင်သာသိတာကနာဥပါဒနဲ့ခန္ဓာမြင်သာသိတာက ဇေခဏမှာမျက်စိကိုယ်တည်းကရှိတယ်မြင်ရတာကိုယ်တည်းကမြင်လည်းမြင်မယ်အပြင်ကမြင်လည်းမြင်မယ်အဲ့ဒါရုပ်ပါဒနဲ့ခန္ဓာပဲရုပ်ပါဒနဲ့ခန္ဓာဆိုရင်ဒုက္ခသစ္စာပေါ့ဒါဒုက္ခပဲဆင်းရဲပဲဒါအကြောင်းပြုပြီးတော့ဆင်းရဲမယ်ဟုတ်လားမျက်စိအကြောင်းပြုပြီးတော့ဆင်းရဲမယ်မြင်ရတဲ့အဆင်းအကြောင်းပြုပြီးတော့ဆင်းရဲပေါ်လာမယ်မြင်တာသိတာတဲ့မြင်တာရဲ့သိတာရဲ့

မြင်မြင်သိမှုအကြောင်းပြုပြီးကြတာသူဆင်းရဲလိမ့်မယ်ဆင်းရဲဖြစ်နိုင်တယ်သူကိုယ်ကလည်းဖြစ်ပြီးပြောလို့ဆင်းရဲပါပဲသို့တော်လည်းသူ့တော့သိမထင်ရှားသေးဘူးထားပါအောင်သူ့အကြောင်းပြုပြီးကြတာဆင်းရဲတွေပေါ်လာနိုင်တယ်ဒါကြောင့်မြင်စေခဏမှာရှိတာကပါရှိတယ်ဆိုမျက်စိရဲ့ဆင်းရဲမြင်သိတာဒီသုံးခုပဲရှိတယ်အဲဒီသုံးခုကအကုန်လုံးပါရတဲ့ခန္ဓာတွေကြီးတယ်ပဲဒီသုံးခုကဝိပဿနာဉာဏ်နဲ့အမှန်တိုင်းမသိရင်ဘာတွေထင်လဲဆိုတော့ ငါပဲလို့ထင်တယ်ပုဂ္ဂိုလ်သတ္တဝါပဲလို့ထင်တယ်မြဲတည်နေတယ်လို့ထင်တယ်ချမ်းသာနေတယ်လို့ထင်တယ်ကောင်းနေတယ်လို့ထင်တယ်ဒါနှိမ့်သက်ပြီးတော့နေအဲဒီတဏှာလေးကြီးနဲ့ဆွဲလန်းပြီးတော့နေပါတယ်အဲဒီလိုတဏှာလေးကြီးနဲ့ဆွဲလန်းလို့ဒါဥပါဒနာခန္ဓာခေါ်ဒီဥပါဒနာခန္ဓာ၅ပါးအဲဒီဥပါဒနာခန္ဓာဟာဒုက္ခသစ္စာတရားပဲတဲ့ဆင်းရဲတရားပဲအဲဒီဆင်းရဲတရားကိုပိုင်းခြားသိရမှာကိုဒါမှမမြင်တိုင်းမြင်တိုင်းရှိရတာမြင်တိုင်းမြင်တိုင်းမြင်ခဲ့ခဏမှပေါ်တဲ့တရားလေးတွေ မြင်ပြီးရင်ကြောက်သွားရင်မြင်ပြီးရင်ကြောက်သွားရင်မြင်ပြီးကြောက်သွားရင်သိအောင်လို့သာရှိရတယ်ထို့သူကြားစဲမှာလည်းဒီတိုင်းပဲနားနဲ့အပန်းကဟောကျုပ်ပါရဏခန္ဓာကြားတာသိတာကနာဥပါရဏခန္ဓာဒီလိုဟုတ်လားခဲခဲတစ်ခေါက်စီပဲဆိုတာကဒါကြတော့လွယ်ပါပြီကြားစဲခဏ၌ကြားစဲခဏ၌ နာနဲ့အပန်းကနာနဲ့အပန်းကရုပ်ပါရဏခန္ဓာရုပ်ပါရဏခန္ဓာကြားတာပြီးတာကကြားတာပြီးတာကနာဥပါရဏခန္ဓာနာဥပါရဏခန္ဓာနာစေခဏ၌နာစေခဏ၌နှာခေါင်းနဲ့အနံ့ကနှာခေါင်းနဲ့အနံ့ကရုပ်ပါရဏခန္ဓာရုပ်ပါရဏခန္ဓာနာနာပြီးတာကနာနာပြီးတာကနာဥပါရဏခန္ဓာနာဥပါရဏခန္ဓာ စားစေခဏ၌အဲလျာနဲ့ရပါကလျာနဲ့ရပါကရုပ်ဥပါဒနဲ့ခန္ဓာရုပ်ဥပါဒနဲ့ခန္ဓာ

ဟုတ်လားဒုတိယခါကာလတွေဆိုတာပြည်လိုပဲဒီကုလုံးအများကြီးပဲဆိုတာဒုတိယတွေကဘယ်ချိန်မဆိုလဲရှိနေတာပဲကိုယ်ရဲ့အတွေ့အထိတွေကတော့နဝစားတွေနဲ့လည်းတွေ့ထိနေတာပဲလေလေတွေနဲ့လည်းတွေ့ထိနေတာကိုယ်ကိုယ်ချင်းချင်းလည်းတွေ့ထိနေတာကိုယ်ရဲ့ကနေပြီးတော့ဟိုလိုပါဇာထဲကဆိုပါတော့ရှားနေပါနဲ့လည်းဒီလိုတွေ့ထိနေတာရှိတာပဲကြောင်ကြောင်တွေကတွေ့ထိနေတာရှိတယ်ဦးတွေကတွေ့ထိနေတာရှိတယ်ဘဲတွေကတွေ့ထိနေတာရှိတယ်အသွေးတွေအသွေးတွေကနေပြီးတော့

အကောင်းဆိုးမျိုးမျိုးရှိတယ်အဲကိုယုံနဲ့တွေ့ထရတဲ့အာယုံနှစ်ခုကသူတို့ကရုပ်ခန္ဓာတွေပဲရုပ်ပါဒနာခန္ဓာပဲရုပ်ပါဒနာခန္ဓာအဲအထီးအသီးလေးတွေရှိတယ်ထီးပြီးတော့ပြီးသွားတာလေးကောင်းကောင်းကောင်းတွေ့ထီးပြီးသားရှိတယ်မကောင်းဆိုးဆိုးဝါးဝါးတွေ့ထီးပြီးသွားတာရှိတယ်အဲဒီအထီးအသီးလေးတွေကတော့နာဥပါဒနာခန္ဓာတွေဒါတွေလည်းဒုက္ခသစ္စာတရားတွေပဲ ဟောကျွေးရဆန်းတယ်ဟာသွားတယ်ထိုင်နေထားတယ်စသဖြင့်ကိုမူရည်မှတ်ရဒီအတွေ့အထိတွေမှတ်နေတာပဲဘိုက်ကဖောင်းနေပိန်နေမှတ်တာလေအတူတူပဲဖောင်းနေပိန်နေမှတ်နေတယ်ဘိုက်ထဲကနေအတွေ့အထိမှတ်နေတာဘိုက်ထဲကရှိတဲ့ရုပ်နဲ့ဘိုက်ထဲမှာရှိတဲ့ကိုယ်ရုပ်နဲ့ဘိုက်ထဲမှာရှိတဲ့တောင်းနဲ့လှုပ်ရှားတဲ့ရုပ်နဲ့ဒါရှိနေတာပေါ့ဖြီးလို့ပဲဘိုက်ထဲကနေပြီးတောက်ရင်တောက်တာတင်းရင်တင်းတာတွေကလှုပ်ရင်လှုပ်တာဒါပြီးအဲကိုယုံနဲ့ အတွေ့အထိရုပ်တွေရုပ်ပါဒနာခန္ဓာပဲအဲဒီမှာဗေဒကနေပြီးတော့ထိသိနေတာလေးတွေရှိတယ်ထိသိနေတာရဲ့နာဥပါဒနာခန္ဓာပဲအဲဒီဥပါဒနာခန္ဓာတွေသိအောင်လို့ဖောင်းနေပင်နေတာရှုမှတ်ဒုက္ခသစ္စာတရားတွေပိုင်းခြားပြီးအောင်လို့ရှုမှတ်နေရတယ်ဟောစေကုသနာကြံစီတဲ့ခဏရောက်စေကုသနာကြံစီတဲ့ခဏကြတော့စိတ်ကူးမှုဤတရားဖြစ်တဲ့ယုတ်ကစေကုစိတ်ကူးရဆိုတာ ရုပ်မကြည့်ပဲနဲ့သက်သက်မဲ့ဟိုကောင်းငင်မှာစိတ်ကူးမဖြစ်ဘူးဒီရုပ်ရုပ်ကိုမှီပြီးတော့စိတ်ကူးတွေကဖြစ်လာအဲစိတ်ကူးစဉ်းစားကြံစည်တဲ့ခဏမှာအဲဒီစိတ်ကူးစဉ်းစားကြံစည်မှုဤတရားဖြစ်တဲ့ရုပ်ကရုပ်ပါတဲ့ခန္ဓာပဲရုပ်ကိုကြည့်တစ်ခုလုံးဆိုမယ်ဆိုလဲဆိုနိုင်ပါတယ်ဟာရယဝတ္ထုရုပ်ဆိုပြီးနှလုံးရုပ်ကလေးတွေဒီတိုင်းကောက်ရင်လည်းကောက်ပေါ်တယ်အဲစိတ်ကူးစဉ်းစားကြံစည်မှုသိမှုရဲ့တရားဖြစ်တဲ့ရုပ်ကရုပ်ပါတဲ့ခန္ဓာစိတ်ကူးစဉ်းစားကြံစည်မှုကနာဥပါတဲ့ခန္ဓာပဲ

ကြံပြီးစေခဏ၌ကြံပြီးမှုကနာဥပါဒနဲ့ခန္ဓာကြံပြီးမှုဤတရားယုတ်ကယုတ်ပါဒနဲ့ခန္ဓာကြံပြီးစေခဏ၌ကြံပြီးမှုကနာဥပါဒနဲ့ခန္ဓာ တံသိမှုဣတိယယုတ်ကတံသိမှုဣတိယယုတ်ကယုတ်ပါရဏေခန္ဓာယုတ်ပါရဏေခန္ဓာအဲကြံသိစေခဏမှာကြံတိုင်းကြံနေတာမှမရှိရတာမရှိရင်ဘာဖြစ်တယ်ဆိုရင်ကြံသိတာလေးပဲပုဂ္ဂိုလ်သတ္တဝါထင်တယ်ကြံသိတာလေးကောင်းတယ်ထင်ပြီးသားသဘောကျတယ်သဘောကျတယ်စိတ်ကူးနေရတာကိုသိကောင်းနေတာဟုတ်လားသဘောကျတယ်တချို့စိတ်ကူးကောင်းနေလို့သူများလာစကားပြောတာတော့မကြိုက်ဘူးစိတ်ကူးကောင်းစိတ်ကူးပြတ်သွားတယ်လို့သူက အဲသိကူးကောင်းနေတော့မှအလုပ်တစ်ခုရှိတော့ကဲလာပါအောင်လာပါအောင်ဆိုသဘောမကျဘူးသူ့စိတ်ကူးပြတ်သွားသူ့စိတ်ကူးလေးသာသဘောကျတယ်အဲဒါစိတ်ကူးကြံသိမှုလေးကိုပုဂ္ဂိုလ်သားတော်လို့လည်းထင်ပြီးတော့ဆွဲလန်းတယ်ကောင်းတယ်လို့ထင်ပြီးတော့လည်းပါရနေတယ်ဒါကသူ့ပါရဏခန္ဓာစိတ်ကူးကြံသိမှုကြာဖြစ်တဲ့ကိုယ်ယုတ်အဲဒီကိုယ်ယုတ်လည်းပဲပုဂ္ဂိုလ်သားတော်လို့လည်းထင်ပြီးတော့ဆွဲလန်းနေတယ် အဲကောင်းတယ်လို့ထင်ပြီးတော့လည်းပါရနှစ်သက်ပြီးတော့ဆွဲလာနေတယ်ဒါကြောင့်ဥပါဒနာခန္ဓာပဲဒါကြောင့်မို့ကြံတည်တဲ့ကြံတည်တဲ့နဲ့ကြံကြံနဲ့စိတ်ကူးရင်စိတ်ကူးရဲ့စဉ်းစားရင်စဉ်းစားတယ်အကုန်လုံးရှိရတယ်အဲဒီအကုန်လုံးဓွား၆ပါးပေါ်တိုင်းပေါ်တိုင်းရှိရင်ကိုးနေတာပါပဲဒုက္ခသစ္စာတရားတွေပိုင်းခြားသိရမယ်ဆိုတဲ့ဒေသနာတော်နဲ့အညီဒုက္ခသစ္စာတရားပိုင်းခြားသိနေတာပဲဒါကြောင့်ဒီမှာယောဂီပုဂ္ဂိုလ်တွေဒါရှုနေရတာများများကြီးမရှုနိုင်သေးရင်နည်းနည်းရှုရတယ်ဘိုက်ကဘောင်းမပင်တာတွေကစားပြီးရှုနေရတယ် ။ဘောင်းပင်မူတဲ့ပါဝင်တဲ့ဒုက္ခသစ္စာတရားတွေကိုရှုစွာစပိုက်ချပြီးတော့ရှုနေ။နောက်တည်းကနေစိတ်ကူးတွေပေါ်လာရင်စိတ်ကူးမှုနဲ့စတဲ့ဒုက္ခသစ္စာတရားတွေပိုင်ချပြီးရတယ်။တည်းကနောက်ဝေဒနာပေါ်လာရင်ဝေဒနာဒုက္ခသစ္စာတရားတွေပိုင်ချပြီးရတယ်။တည်းကနေပြီးတော့လက်တွေပါတွေခြေတွေကိုယ်တဲ့ဆန်းနဲ့လှူရှားလိုက်ကြတော့ချင်းအဲ့ဒီထဲမှာတဲ့ဒုက္ခသစ္စာတရားတွေပိုင်ချပြီးတော့ပြီးရတယ်။အဲလမ်းလျှောက်လို့ရှိရင်လည်းခြေလမ်းထဲမှာပါတဲ့ဒုက္ခသစ္စာတရားတွေကြည်ပြန်လို့ရှိရင်ကြည်တယ်နဲ့ပါတဲ့ဒုက္ခသစ္စာတရားတွေ နားထောင်လို့ရှိရင်ကြားရတာနေပြီးအဲဒီဒုက္ခသစ္စာတရားတွေအကုန်လုံးနေရာကဒုက္ခသစ္စာတရားတွေကြီးတယ်ပဲဒီကိုယ်လုံးမှာဒုက္ခတွေပြည့်နေလားဒုက္ခကြီးတယ်ပဲအကောင်းကြီးတယ်ဘာမှတစ်ခုမှမရှိဘူးဒုက္ခစုဝေးကြီးလို့ပါဒါကြောင့်သမာဓိညာရင်းလာတဲ့အခါအထက်ပိုင်းဒီ ဘယအာရိနောနိဗ္ဗိဏဉာဏ်ကြီးကြတော့တယ်ဒုက္ခစုဝေကြီးဆင်းရဲစုဝေကြီးလို့ပြင်ပြီးထင်လာတာဘာမှမကောင်းဘူးဒီကိုယ်လုံးကောင်းတာကြားလို့မရဘူးလေယူစရာရစရာသိမ့်ပိုက်စရာနှစ်သက်စရာတွေ့ရစရာဘာမှမရှိဘူးကြာအကုန်လုံးညှိငွေ့စရာပြင်နေတာသာဝေသင်္ခါရအိစ္ဆရာပညာပတ္တိအထာအနေတိဒုက္ခိဧတမေကောဝိတုရိယသာဝေလုံးစုံသောသင်္ခါရသင်္ခါရတရားတို့သည်အိစ္ဆာမမြဲကုန်ဣတိဣရရာခြင်းခါကာလ၌ပညာယဝိပဿနာဉာဏ်ပညာဉာဏ်ပတ္တိရှုမြင်လေ၏ယောဂီပုဂ္ဂိုလ်ကမြင်လား စဉ်တိုင်းယူပြီးတော့သွားတော့တခါဘာကြောက်ပါပေါ်တိုင်းပေါ်တိုင်းနဲ့ယူတော့ပေါ်ပြီးရင်ကြောက်တိုင်းပေါ်ပြီးရင်ကြောက်တိုင်းဒါတွေတွေးပြီးနေတော့မမြဲတဲ့တရားတွေပဲလို့ညာနဲ့ထင်လာတယ်မြဲတာတခုမှမရှိဘူးတို့ရှင်တော့မသိတော့ဒီကိုယ်ကောင်ကြီးလိုက်တီးနေတဲ့ဒီစိတ်ဟာတစိတ်တည်းတီးနေတဲ့အောင်းဝင်လည်းမဟုတ်ဘူးဒုက္ခိုက်တာနဲ့ဒုရယ်ဖြစ်ပြီးရင်ကြောက်သွားရင်ဖြစ်ပြီးရင်ကြောက်သွားရင်တဏှာတဏှာမရောက်ဘူးတခဏကတခဏကိုမရောက်ဘူး ချင်းချင်းချင်းချင်းပျောက်လိုက်နေတယ်တရားကြီးတွေပဲမိတော့ကလေးနဲ့တခါလဲဟုတ်ကနေဟုတ်ကနေငြိမ့်လိုက်နေတယ်လို့တခါလဲကျောင်းနဲ့မီးမီးလေးနဲ့ထွန်းတာလေဒီလိုက်တဲ့ခါကလည်းဟုတ်ကနေဆိုငြိမ့်တော့ဟောဘာချတော့မရဘူးဆိုကြောက်တော့အဲ့ဒါလိုပဲပေါ်တိုင်းပေါ်တိုင်းတရားလေးတွေမှန်ရင်မှန်ရင်တခါလဲဟုတ်ကနေဟုတ်ကနေပျောက်လိုက်နေတယ်လို့တခါပျောက်ပျောက်လိုက်နေတာကြီးတွေတွေ့နေရတာအဲ့ဒါမမြဲတဲ့တရားတွေပဲဆိုတာအထူးတော်မဆိုရပါဘူးညာနဲ့တခါလဲရှင်းပြီးတော့သိတာ ပါရီလုံးစုံသောသင်္ခါရသင်္ခါရတရားတို့သည်အနိစ္စမမြဲကုန်ဣတိတိရာခြင်းခါကာလနဲ့ပတ္တိဉာဏ်ဥပဒနာဉာဏ်ပညာရင်ပတ္တိရှုမြင်အဲပေါ်တိုင်းပေါ်တိုင်းလေးတွေရှုလို့ပေါ်ရပေါ်ရနေပြီးတော့မမြဲတာတွေတွေးတော့ဒီလောကလုံးနဲ့ဒီလိုပဲလို့တခါတည်းအကုန်လုံးလျှောက်ပြီးတော့တခါတခါထင်တယ်ဝိသင်းမြလိုပဲတခါတည်းခြေလားညီညီနင်းသွားတဲ့စစ်တပ်ကြီးများတခါတည်းတညီတဲ့တညီတဲ့တခါခြေတော့ကြွတာလဲညီတယ်ချတာလဲညီတယ်ဟုတ်တယ် တကြိမ်နဲ့တကြိမ်နဲ့တခါလဲကျွာလိုက်ချလိုက်ကျွာလိုက်ချလိုက်တခါလဲအမှန်တည်းလဲကောက်ကောက်ကောက်နဲ့တခါလဲကြောက်ကြောက်ပြီးတော့လိုက်နေတယ်လို့ပဲအဲမိမိတဏ္ဍာမှာရှုနေတဲ့ဖောင်းသားလေးမှလည်းဖောင်းသားလေးစိတ်ကနေကြောက်သွားပိန်သားလေးမှလည်းပိန်သားလေးစိတ်ကနေကြောက်သွားညောင်းသားပူသားမှရင်ညောင်းတယ်ညောင်းတယ်အဲဒါစိတ်ကနေကြောက်ကြောက်သွားသိကုသားလေးမှလည်းသိကုသားလေးစိတ်ကနေကြောက်သွားအဲဒီလိုကြောက်ကြောက်သွားတာလေးတွေတွေ့တော့ဒီလောကလုံးမှာလည်းပဲအကုန်လုံးဒီလိုကြီးတဲ့ပဲဒီလိုတည်ရည်နဲ့တည်းတည်းဒီဇိုင်းနဲ့ဖြစ်တဲ့တရားတွေဒီဇိုင်းနဲ့ ပျောက်ပြီးတော့လိုက်နေတာပဲအဲညီလူညာလူပေါ့လေဒီကချိန်ထားတယ်လို့ပဲဒီကလည်းဒီကပျောက်နေတာလည်းဟိုကလည်းပျောက်တာပဲဟိုကချိန်တန်းဒီကလည်းဖြစ်တာဒီကချိန်တန်းနဲ့ဟိုကဖြစ်ဒီကပျောက်တယ်ဟိုကပျောက်တယ်ဒိုင်နဲ့ကိုလည်းတယ်ဒီလောကလုံးကလည်းဖြစ်ပြီးရင်ပျောက်တယ်ဖြစ်ပြီးရင်ပျောက်ရင်မမြဲတဲ့တရားတွေကြီးရပဲလို့ညာနဲ့ယောဂီပုဂ္ဂိုလ်ထင်လာတာပေါ့အဲသူဒီတိုင်းစိတ်ကူးလို့တော့မထင်ဘူးဟိုတကယ်ရောက်မှထင်မှာလို့ ပါပေလုံးစုံသောသင်္ခါရသင်္ခါရတရားတို့သည်အနိစ္စမမြဲကုန်ဤတည်သောယရာခြင်းခါကာလနဲ့ပညာဝိပဿနာဉာဏ်ပညာပတ္တိရှုမြင်လေ၏တထိုသို့ရှုမြင်သောခါကာလ၌ဒုက္ခေမမြဲ၍ဆင်းရဲဝဆွာသောတရားပေါင်း၌မမြဲ၍ဆင်းရဲသောတရားသင်္ခါရတရားပေါင်း၌နိဗ္ဗာန်တိမပြောမမှုညီငွေလေတော့၏ဘာမှပြောကြမကောင်းဘူး အခုတော့ပြောကြရည်ကောင်းနေတယ်မမြဲပါမရှင်လည်းမြဲနေတာပေါ့ရင်ငါရှိနေတဲ့ငါအခုတည်းရှိရင်ငါပြီးနေတဲ့ငါအခုတည်းပြီးနောင်လဲကြည်အောင်မယ်နောင်လဲပြီးအောင်မယ်နောင်လဲခံစားအောင်မယ်နောင်လဲကောင်းအောင်မယ်လက်ချင်းကကြရင်တည်းပိုကောင်းအောင်မယ်ညှော်လင့်ကြရတယ်ကိုပြောနေတာဆိုဘယ်အိဗေနဲ့ဒီညီးငွေတွေမှာတော့မညီးငွေဘူးဆိုပြောနေတယ်လို့အဲမညီးငွေဘူးတဲ့ပုဂ္ဂိုလ်တွေကတော့ပြောကြတယ်ပြောဖို့ရတယ်လည်းရှားနေတယ် ကျော်ကြရတယ်ကြားလိမ့်မယ်လို့ညှို့လေးချက်တွေကလည်းရှိနေတယ်တိုးတက်တိုးတက်ပြီးကောင်းလာလိမ့်မယ်လို့ညှို့လာညှို့ရင်းညှို့ရင်းနဲ့တော့ကြတော့မကောင်းတာတွေတော့တွေ့နေတာပဲဒါပေမဲ့စိတ်ကတော့မလျှော့ဘူးကောင်းမှာပဲကောင်းမှာပဲသူတို့ထင်နေတာပဲထင်ထင်နဲ့တချို့ပြီးသွားတာပြီးရောပဲလားอืมအဲဝိပဿနာဉာဏ်ကျင့်လာတဲ့ခါကျတော့ဒီရှူတိုင်းရှူတိုင်းနေရာတခါလဲ အဲမှန်ရင်မှန်ရင်ပျောက်ပျောက်လိုက်နေမမြဲတာတွေတွေ့တယ်မိမိတဏ္ဍာကရှိနေတာတွေလည်းမမြဲဘူးသူမြတ်တဏ္ဍာကလည်းလောကလုံးကလည်းဒီလိုပဲမမြဲဘူးလို့ဒီလိုဖြစ်ပြနေတရားကြီးတွေပဲလို့ညာနဲ့ထင်လာတဲ့ခါကျတော့လောကကြီးထဲမှာညီးငွေပါတယ်ဒုက္ခဆင်းရဲပေါင်းမယ်လို့ပြောတယ်။ညာကလည်းဟောတာမျက်စိမျက်စိရုပ်ကလည်းဥပါဒံရုပ်ပါဒနဲ့ခန္ဓာဆင်းရဲမြင်ရတဲ့အဆင်းကလည်းရုပ်ပါဒနဲ့ခန္ဓာဆင်းရဲ

အထဒုက္ခ၌ဒုက္ခေမမြဲ၍ဆင်းရဲသောယုံနာသင်္ခါရအပေါင်း၌နိဗ္ဗာန်နဲ့တိမပြောမမှုညီးငွေတွေတော့ညီးငွေဆိုဟုတ်ညီးညီးငွေတာဟုတ်ကပြင်းကြီးတာဟုတ်မပြောတာဟာလို့တော့မဟုတ်ဘူးဟာသောပါသောမဟုတ်ဘူးဟာသောပါသောလုပ်ပြီးတော့ညီးနေုံနဲ့မရှိဘူးတကယ်ကိုစိတ်တက်ကကိုယ်တခါတည်းမလိုချင်ဘူးလို့ဆိုတဲ့အနေနဲ့ညီးငွေလာမှာဘူးညီးငွေတဲ့စိတ်တွေကြောက်ဧသာဧသာဤသို့ညီးငွေခြင်းသည် ဝိတ္တုတ္တိယာကိလေသာမှာစင်ကြယ်သောဝိတ္တုတ္တိယာကိလေသာမှာစင်ကြယ်သောအနိဗ္ဗာန်၏မေဃရောက်ကြောင်းဖြစ်သောအကျင့်ပေသည်အဲဒီညီငွေလားအနိဗ္ဗာန်ရောက်ဖို့အကြောင်းပါပဲအဲဒီညီငွေတဲ့ညာဟာတရားဆင်းတဲ့အထုံးနေရောက်ပါတယ်ရောက်ုံနေမကဘာလို့တော့ကြတော့အဲဒီညီငွေတဲ့ညာကနေပြီးဆင်းတဲ့ရှုမှတ်ပြီးတော့တည့်သွားတော့ကိလေသာစင်ကြယ်တဲ့ နိဗ္ဗာန်ဆင်းရဲခါသိငြိမ်းတဲ့နိဗ္ဗာန်ခန္ဓာ၅ပါးတွေလုံးဝချုပ်ငြိမ်းတဲ့နိဗ္ဗာန်ကိုအရိယာမေညာဖြင့်တခါလေမျက်မှောက်တွေ့ပြီးတော့ဆက်ရောက်ပြီးတော့သွားနိုင်ပါတယ်အဲဒီဆက်ရောက်ပြီးတော့သွားအောင်လို့အားထုတ်ကြဖို့ပဲတဲ့ဒုက္ခသစ္စာတရားတွေကိုပိုင်းခြားပြီးပြီးအောင်အားထုတ်ကြဖို့ပဲอืมဘင်းမှာပဲတော်ပဲဆုံးသွားပါပဲဟုတ်လားနောက်နောက်နောက်တည့်ရကြတော့ချင်းသမုဒိယသစ္စာဟောရမယ်တော်တော့ပါပဲ ဒီခန္ဓာ၅ပါးအကြောင်းတွေအခြေကတော့အရင်ကလည်းဟောတယ်လို့ဝိပဿနာအခြေခံတရားတော်ထဲမှာဆောင်မှုတွေရှိတယ်အဲဒါတွေပြန်ပြီးတော့ကြည့်လို့ရှိရင်ပေါ်လာပါလိမ့်မယ်ဟိုမှာသတိချကြပဲသေးသိဟောတာအခုတော့ဒီသေးသိမဟောတော့ဘူးချင်းမယ်ဆက်ကဲကဲဆိုတာဆွဲလာနိုင်ရာမာခန္ဓာသစ္စာဒုက္ခပင်သစ္စာဒုက္ခ ပါရာခြင်းလွဲပါရာဆွဲလန်းတာနှစ်ဖြာဥပါဒံငါငါဥစ္စာဆွဲနိုင်တာဥပါဒနဲ့ခံရုပ်ဝေပညာရုပ်ဝေပညာသင်္ခါရာသင်္ခါရာ ညာဤငါရံအဲဒါဒုက္ခသစ္စာပိုင်းကဘယ်လောက်ပဲပြီးပါပြီကဲသမှုရသစ္စာပိုင်းကသမှုပရိသုံးမှုပြထားကြအောင်မယ်သမုဒယသစ္စာဆိုတာတဏှာပဲတဲ့တဏှာ၃မျိုးရှိတယ်တဲ့ကာမတဏှာဘဝတဏှာဝိဘဝတဏှာ၃ခုတဲ့အဲ့ဒီ၃ခုဟာသိခွဲဝယ်နည်းနည်းမလိုဘူးတဲ့သမောပိတာနောက်တစ်ခါကျမှဟောရမယ်။ခေါင်းခေါင်းစဉ်ပေးတယ် ကာမတဏှာကောင်းတို့ရာကောင်းတို့ရာဘာယာနှစ်သက်မှုဘာယာနှစ်သက်မှုကာမတဏှာကာမတဏှာကောင်းတို့ရာကောင်းတို့ရာဘာယာနှစ်သက်မှုဘာယာနှစ်သက်မှုကာမတဏှာကာမတဏှာကောင်းတို့ရာကောင်းတို့ရာဘာယာနှစ်သက်မှုဘာယာနှစ်သက်မှု ဒီကာမဒနာဆိုတာကောင်းတဲ့ဥစ္စာတွေသာယာတာတွေတဲ့အခုလူတွေကောင်းတာဆိုကြိုက်ပြီသဘောကျပြီအဲ့ဒါကာမဒနာတွေတဲ့ဘဝဒနာဘဝဒနာတည်မြဲတာတည်မြဲတာသင်္ဃာနိဗ္ဗာန်မူဘဝဒနာဘဝဒနာတည်မြဲတာတည်မြဲတာသင်္ဃာနိဗ္ဗာန်မူသင်္ဃာနိဗ္ဗာန်မူ ထင်တာဒီဒီမြဲဒီနေတယ်လို့မပြတ်ဘူးလို့ထင်တာဘဝတနာဘဝတနာဒီမြဲတာဒီမြဲတာသင်္ဃာနှစ်တည်းမူသင်္ဃာနှစ်တည်းမူဘဝတနာဘဝတနာဒီမြဲတာဒီမြဲတာသင်္ဃာနှစ်တည်းမူသင်္ဃာနှစ်တည်းမူ ကိုယ်ကိုယ်ကောင်တ attva ကောင်ဟာဒီဘဝလည်းကြီးဟိုဘဝလည်းကြီးအများအားဘယ်တော့မှပြောက်ပြက်ဘူးလို့ထင်တာသောတရာတိရှိပဲဟုတ်လားဒီနည်းဒီရှင်နေရှိနေတယ်လို့ထင်နေတာအဲလိုထင်ပြီးသဘောကျမှာဘဝဓမ္မဆိုလည်းနောက်နောက်နောက်သတင်းကြမှာပြေဟောဝိဘဝမှာပြတ်သေးလားပြတ်သေးလားသင်္ဃာနှစ်သက်မှု

အဲ့ဒါဝိဝဒနာခေါ်တယ်နောက်နောက်သတင်းကြမှာကျေဟောရဆင်းရဲပွားရန်ဆင်းရဲပွားရန်အကြောင်းမှန်အကြောင်းသုံးတန်တနာရှုသုံးတန်တနာရှုဆင်းရဲပွားရန်ဆင်းရဲပွားရန် ကြောင်းမှန်သုံးတန်တနာရှိသုံးတန်တနာရှိဆင်းရဲပွားရန်ဆင်းရဲပွားရန်ကြောင်းမှန်ကြောင်းမှန်သုံးတန်တနာရှိသုံးတန်တနာရှိအဲဆင်းရဲဖြစ်ပွားစေတဲ့အကြောင်းကတော့တဏှာ၃ပါးပဲတဲ့သမှုရပြည်ဆိုင်အဲ့ဒါရှိအဲ့ဒါတွေကိုပြရမှာဟိုဒါပင်လျောင်းလို့ဝိပဿနာရှိရတာအဲရှိတော့ကြတော့လည်းပင်နိုင်တော့ပါတယ် ပယ်နိုင်သွားလို့ရှိရင်အကုန်လုံးပယ်နိုင်တဲ့အခါမှာဆင်းရဲကပင်ကြီးတော့မှာဆင်းရဲပွားရအကြောင်းမှာသုံးနာတနာယူအဲဒီတော့သိညာအောင်ဆိုတော့သတင်းကြရမယ်ဒီဟောရဤသစ္စာလေးပါးတရားဝိသုသနာကမသာဓမ္မသနာကုသကံစေတနာတို့ရဲ့ဆွမ်းအမှုပေါ်တို့ကြောင့်ဤဝိရဏမေပိတံသူတော်ကောင်းတို့သည်သကုညသာရယဟောကြားတော်မူသောဒေသနာတော်အတိုင်း ဇာတိဒုက္ခအစရှိတော့အကျဉ်းအားဖြင့်30ပါးသောဒုက္ခအကျဉ်းအားဖြင့်ဥပါဒณะခန္ဓာ၅ပါးဤဟူသောဒုက္ခထိုဒုက္ခသစ္စာတရားတွေကိုပိုင်းခြားသိအောင်ရှုမှတ်အားထုတ်နိုင်ကြ၍ထိုဒုက္ခသစ္စာတရားတွေကိုပိုင်းခြားသိသောအားဖြင့်မှုရသစ္စာတရားကိုပယ်နိုင်ကြ၍ဥပါဒနာညာစေရိယမညာစဉ်ဖြင့်သင်္ခါသိန်းတို့ညဉ့်ရဖြစ်သောနိဗ္ဗာန်ချမ်းသာများကို လင်းမြန်စွာဆက်ရောက်ပြီးမျက်မှောက်ပြုနိုင်ကြပါစေကုန်သတည်း